ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်14ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောနှစ်ကြောင်းသောတရားဖြင့်နိဗ္ဗာန်ရောက်ပုံတရားတော်အဲလို့မဲတော့ဒကာဓမ္မတွေယခုစိတ်တွေဟာတစိတ်ပြီးတစိတ်ဖြစ်တစိတ်ပြီးတစိတ်ဖြစ်ဖြစ်ရှင်တဲ့စိတ်ပေါ်ခြင်းလို့ပေါ် အဲ့ဒီကဲတော့ဒီစိတ်တွေဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်တခါတော့ဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ဆိုရလဲမိမိပေါ်လိုက်မိမိနံပေါ်လိုက်မိမိပျက်စီးလိုက်မိမိပေါ်လိုက်မိမိပျက်စီးလိုက်သမှုရိသစ္စာနဲ့ကနေပြောဒီတိုင်းပြောရမှာပဲဒါဖြင့်ငဃာဓမ္မတို့သန္တရာဆိုတာပါပါလေမိမိအသေးများတာသန္တရာမှန်ပါဗျာ ဘယ်လိုဆိုကြမိမိသေးများတာသန္တရာလို့မှတ်ထားလိုက်ကြပါဒါဖြင့်သန္တရာရှိသန္တရာရှိဆိုတော့ဒကာဓမ္မတွေကဘုံနဲ့မကြောက်ကြဘူးနော်အခုသေးသေးချာချာသေးတယ်မှာတစ်စိတ်ဖြစ်ပြီးတစ်စိတ်ပြတ်တယ်ဆိုတော့မိမိတယောက်သေးတာပဲနောက်တစ်စိတ်ဖြစ်ပြီးနောက်တစ်စိတ်ရောက်သေးတယ်ဆိုရင်ရောမိမိတယောက်သေးတာပဲဆိုတော့ညံ့ဖို့လိုသေးလားလိုပါဘူး ဒါဖြင့်သန္တရာရှိဆိုတာကမွေးလိုက်သေးလိုက်မိမိမွေမိမိသေးတာမိမိဖြစ်ပြမှုမိမိခဏခဏသေးတာအများကြီးတွေ့ကြုံရတာကိုသန္တရာရှိတယ်လို့ခေါ်တာပဲမှန်ပါဘူးဒါပြန်သန္တရာရှိဆိုတာဒကာရမတို့အကောင်းမြတ်ပါကြရတာမပါဘူးခဏခဏသေရတာဘာခေါ်ကြသန္တရာရှိတာပါဗျာဒါဖြင့်ဥက္ကမောင်ရမရှိခြင်းပါနဲ့တော့နော်မှန်ပါပါဗျာ ဒကာရမတွေရှည်ခြင်းတဲ့စိတ်ဖြောက်ကြပါတော့မရှည်ခြင်းမှန်နဲ့တော့သန္တရာရှည်တယ်ဆိုတော့တခြားတမင်ညပြောလိုက်တဲ့အခါကျတော့သန္တရာရှည်တာဆိုတော့ဟိုဘဝနဲ့ဒီဘဝဒီလိုထင်နေကြမဟုတ်ပါဘူးတဲ့ဒကာရမတို့ခန္ဓာအာရဏတွေမပြတ်လျာသန္တရာလို့ဆိုပေါ်ဥက္ကမောင်ရအခုဖြစ်အခုပြက်အခုဖြစ်အခုပြက်တွေရှင်းနေတာကိုဆိုတာမှန်ပါဗျာသဘောကျလားကျပါပါသန္တရာရှင်းဆိုတာဘာပါလိမ့်ငရမတို့ အခုဖြစ်အခုပြဲဆိုတာတွေခဏခဏမွေးခဏခဏသေးခဏခဏမွေးခဏခဏသေးအနေမပါဘူးဆိုကြပါလို့အနေမပါဘာနဲ့မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်စိတ်တစ်ခုပြဲလိုက်စိတ်တစ်ခုပြဲလိုက်ပေါ့ဗျာဒုတိယစိတ်တစ်ခုပြဲလိုက်ဒုတိယစိတ်တစ်ခုပြဲလိုက်တတိယစိတ်တစ်ခုပြဲလိုက်တတိယစိတ်တစ်ခုပြဲလိုက်အဲ့ဒါဘာခေါ်ကြသံဃာပါဗျာ သံဃာဆက်နေတာလို့မဆိုနိုင်ဘူးလားဒါဖြင့်သံဃာကိုတူတူပြောကြဆိုဆိုတော့အသေးချင်းဆက်နေတာသံဃာမှန်ပါဗျာဘယ်လိုမှတ်ကြမလဲအသေးချင်းဆက်နေတာသံဃာအသေးဆက်နေတာသံဃာလို့ဘုန်းကြီးတို့ဓမ္မတွေမှတ်ကြကြမှာအကယ်၍ဘုန်းကြီးပြောတာကအသေးချင်းဆက်နေတာသံဃာလို့ဆိုတာကိုဓမ္မတွေကဩဘုန်းကြီးပြောတာတော့ကြားရပြီ ကိုယ်တိုင်လေးများကြည့်ရင်သေးတယ်ဆိုရင်ခန္ဓာကိုယ်ပြန်ကြည့်ခန္ဓာကိုယ်ပြန်ကြည့်လိုက်တော့ဥက္ကမောရဲ့တခုသောစိတ်ကဖြည့်ပြီးပြက်နောက်တစ်ခုသောစိတ်ကလည်းပေါ်ပြီးပြက်နောက်တစ်ခုသောစိတ်ကပေါ်ပြီးပြက်ပါအဲ့ဒါတယောက်တယောက်သေးနေတာမဟုတ်လားသေးပါဘူးဒါဖြင့်အသေးချင်းဆက်တာဘာခေါ်ကြမှန်ပါပါဒါဖြင့်သန္တရာရှည်ခြင်းကြသလားလို့မေးတယ်မရှိပါဘူးဗျာ သန္တရာဆိုတော့ဘဝကုမသန္တရာကဒီဘဝဆက်နေတာအသေးဆက်နေတာလည်းဘယ်နဲ့ဆိုကြမလဲမှန်ပါပါဗျာဒါအပြောကိုဘုန်းကြီးပြောတာကိုဒကာဓမ္မတွေကမယုံသေးလို့ရှင်ညာနဲ့ခန္ဓာကြည့်လိုက်မှန်ပါဗျာဘုန်းကြီးပြောတာမယုံသေးညာနဲ့ခန္ဓာကြည့်တော့ညာနဲ့ခန္ဓာကြည့်တော့စာရှင်တဲ့စိတ်ကလေးပေါ်လိုက်ပြက်လိုက်စာရှင်တဲ့စိတ်ပြီးကြလားဟင်ဒကာဓမ္မတို့စိတ်လေးတော့ရှင်တဲ့စိတ်ကလေးပေါ်လိုက်ပြောက်လိုက်အရင်တော့ရှင်တဲ့စိတ်ကလေးပေါ်လိုက်ပြောက်လိုက် အဲ့ဒါကိုယ်ခန္ဓာတွေသေနေတာမဟုတ်ပါတော့ကိုယ်ခန္ဓာဝိညာဉ်နဲ့ခန္ဓာသေနေတာမဟုတ်ကံဒီအလုံးကဓမ္မတို့ဘာဆိုကြမလဲသံဃာပါဗျာသဘောပါဒါဖြင့်ဒီသံဃာကြီးကိုဓမ္မတွေကပျော်စရာများပါလို့ရှင်းခြင်းရတာလားမသိလို့ရှင်းခြင်းဘယ်လိုဆိုကြပါမသိလို့မသိလို့ရှင်းခြင်းတာတဲ့ပြုံးတယ်ဓမ္မတွေကပစ္စည်းလေးရလို့သားနဲ့သမီးနဲ့တွေ့ရလို့ပြုံးတယ် ပြုံးတဲ့စိတ်ကလေးလည်းဥက္ကမပြုံးပြီးသိပြန်တာပြုံးတဲ့စိတ်ကလေးလည်းပြုံးပြီးပါဖြစ်တယ်သိတာပါပြုံးတဲ့လူတယောက်သိပြန်ပြီဒကာရမတို့အဲ့တော့ပြုံးတဲ့ပြုံးတာလေးကပြုံးတယ်ဆိုကရှိသေးတယ်ပြုံးတဲ့နောက်ကသေလိုက်လာတာပဲမှန်ပါပါအဲ့တော့ပြုံးတဲ့နောက်ကသေလိုက်လာတယ်မဲ့တယ်ဆိုတာတော့မှအဆုံးမမရသေးဘူးမဲ့တဲ့နောက်ကသေလိုက်လာတယ်ဒါဖြင့်အသေးဆက်တာဘာခေါ်ကြမှန်ပါပါအဲ့ဒါဘုန်းကြီးပြောတာကဇာရဲကပြောနေတယ် ကိုယ်တိုင်မြင်ခြင်းညာနဲ့ရှိပေးမှန်ပါပါကိုယ်တိုင်မြင်ခြင်းညာနဲ့ရှိပေးလိုက်လို့ရှင်ပြဒါဩတဘောရဲမှာပဲအသေးပေါင်းဘလောက်တုံးလို့မေးလို့ရှင်ဘယ်နဲ့ဖြေကြရုပ်ဘက်ကဆိုလို့ရှင် မျက်စိတမိတ်ကိုဂရေ9000ရုပ်လဲနေတာနံဘက်ကဆိုဂရေတသိန်းနဲ့မျက်စိတမိတ်ကိုသေးနေတာအသေးပေါင်းအသေးပေါင်းမျက်စိတမိတ်ရုပ်ဘက်ကဘလောက်တယ်9000ဂရေ9000 ဂရေလေးထိုက်ပါဦးယုတ်ခကမျက်စိသမိန်မာဂရေ9000ဒါကိုဥက္ကမောင်တယောက်ထဲလဲနေတာသေလိုက်သေလိုက်သေလိုက်သေလိုက်လဲသေလိုက်အစားထိုးလိုက်သေလိုက်အစားထိုးလိုက်လဲနေတာယုတ်ခကဘယ်လောက်တော့နံဘက်ကဂရေသိန်းနဲ့ဒဂရမတော့နံဘက်ကဒဂရမတွေသေသေသေသေလိုက်တာဘယ်လောက်တဲ့တော့ဂရေသိန်းအဲ့ဒါမျက်စိတမိတ်အချိန်မှာဂရေသိန်းလဲသဘောကျ အဲ့ဒီလောက်တောင်ဘုန်းကြီးတို့ဒကာဓမ္မတွေအသေးဆက်နေတဲ့ဥစ္စာကြီးဟာသန္တရာလို့ခေါ်တယ်ဒါဖြင့်အသေးကောင်များတာသန္တရာအသေးထက်တာသန္တရာအသေးဆက်တာသန္တရာအသေးများတာသန္တရာဟာဒါဖြင့်သန္တရာမရှင်းသေးဘူးလေဒကာဓမ္မတို့ ပြန်တယ်ကိုယ်ခန္ဓာပြန်နေတာမဟုတ်ပါတော့မှန်ပါပါဗျာဘောပါကြဗလားဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေသံဃာဆိုတဲ့ယခုဘဝမှာပဲအလောင်းပေါင်းဘလောက်များများသိရသလိုဒါဖြင့်ဘဝများစွာသံဃာမှာဆိုလို့ရှိရင်ဘဝများစွာဆူတောင်းတဲ့ပုဂ္ဂိုလ်များအသေးကဲလွန်းတယ်အသေးကြိုက်လွန်းတယ်ဘုကမောင်ဆိုလိုက်မဆိုလိုက်ဆိုလိုက်ပါ အသေးကြိုက်တော့ဓမ္မတွေမသိတဲ့ပုဂ္ဂိုလ်ကိုကြိုက်တာပဲဆိုရခုလားဆိုရပါဗျာအဲ့ဒါကြောင့်တန္တရာကြီးမုံကြပါတော့ယွန်ကြပါတော့လို့ဆိုတာဘုန်းကြီးကပြောတယ်လို့အောင်းမိမလဲကိုယ့်အကူညာနဲ့ကြည့်ပြီးမုံကြသမှာမှန်ပါဗျာရှင်းကြရှင်းပါဗျာကောင်းပြီဒါဖြင့်ခန္ဓာရိမပြသေးပွဲဆက်နေတာတန္တရာဥက္ကမောင်ပါတယ်ခန္ဓာရိမပြသေးပွဲဆက်နေတာတန္တရာ ခန္ဓာရိတ်မပြတ်သေးဘဲဆက်နေတာတန္တရာလို့ဆိုတာဓမ္မတွေကမှတ်ထားလိုက်တော့အဲဒေါ်လောက်ပါပြီတန်လောက်ပါပြီဒီဒုက္ခကြီးရပြန်ကြီးဆုံးသောဒုက္ခပါပဲထိုင်နေတဲ့ဥစ္စာလည်းထားတဲ့ထိုင်နေတဲ့ယုံနာဟာအဲထားတဲ့စီမပါဘူးသေရခဲ့တယ်ရနေတဲ့ယုံနာနဲ့အပေါ်ရောက်အောင်မပါဘူးသေရခဲ့တယ်ဆိုတော့ ဘုန်းကြီးတို့ဓမ္မတွေအသေးဆက်တာသိကြပါလားသိကြပါပါဗျာအဲ့ဒါဘာခေါ်ကြလဲသိကြပါပါဗျာဒါဖြင့်သိကြဆိုတော့သိကြဆိုတော့ဆိုတာကိုသတိပေးလိုက်ပါတယ်သိချိန်ကရောက်ပါပြီဆိုတာဥက္ကမောင်တို့သတိထားပါမှန်ပါပါဗျာဒကာရမတို့သိချိန်မရောက်သေးဘူးလားရောက်ပါပြီမျက်လုံးနဲ့မကြည့်နဲ့ညံနဲ့ကြည့်လိုက်ဦးဝန်ထဲမှာရှူတဲ့ရှိတဲ့စိတ်ကလေးများဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်တတိယတစ်ခါသေးတာပဲတတိယတစ်ခါသေးတာပဲမှန်ပါ ခိုင်းတာဖြင့်ဒီသံဃာကြီးကိုဇတ်သိမ်းကြလို့ဇတ်သိမ်းကြလို့ဆိုတော့ဥက္ကမောင်နှလုံးနှင်းနဲ့ပဲမနေ့ကလိုပဲသိမ့်နိုင်တာပြောပြမယ်နော်နှလုံးနှင်းနဲ့သိမ့်နိုင်တယ်လို့ပေကောပရိသပါဠိတော်ကလာတယ်ဒုဝေဟေတုဒုဝေပစ္စယသာဝကတသမာဓိဋ္ဌိယ နှစ်ကြောင်းတည်းရှိပါရကွာတာဝကမဲ့ရဖို့ရတော့နှစ်ကြောင်းတည်းရှိပါရကွာသာဝကတွေမဲ့ရဖို့ရဘယ်နှကြောင်းလဲဒီတိုင်းသာရေးတာသာဝကတွေဖြစ်ဖို့ရနှစ်ကြောင်းလည်းရှိပါကဒုဝဟေတုဒုဝေပစ္စယသာဝကတသမာဓိဋ္ဌိယလို့ဗေဒကောပရိသပါဠိတော်ရှင်အနန္ဒာရေးတာပါရှင်အနန္ဒာဟောတာပါနှစ်ခုသောအကြောင်းသာရှိတယ်တဲ့သာဝကပါရဉဏ်ရဖို့ တခါရနိဗ္ဗာန်ကြီးကိုအရောက်သွားဖို့ရာဘုရားရှုလင်ပါနဲ့လက်ဝဲရန်လက်ရရန်လည်းမပါမနဲ့ကျုံရနိဗ္ဗာန်မြန်မြန်ယူပါတော့မယ်ဆိုရင်နှစ်ကြောင်းနဲ့ရရကွာရတဲ့နေယူမယ်ဆိုရင်ပြန်ဘယ်နှကြောင်းနဲ့လဲနှစ်ကြောင်းပါဒါကြောင့်ဒုဝေဟေတုဒုဝေပစ္စယသာဝကတသမာဓိရှိယဥက္ကမောင်ဂျင်းနပ်ပလားဒိဗ္ဗေမရှင်းသေးပါဘူးနော်ဒါတော့အချင်းချုပ်တော့နားလည်ပြီ ဒီအခုရရင်အခုယူမယ်လို့တာဝကပါရမီညာနဲ့အခုရရင်တပိတော့အခုယူမယ်ဖះရှင်နှစ်ကြောင်းတည်းသာဒကာရမတွေကြိုးစားရင်ရတယ်လေဘယ်နှကြောင်းလဲနှစ်ကြောင်းပါဗျာဒါကြောင့်ဒုဝေတုဒုဝေပြည့်စရာသာဝကတသမာဓိဋ္ဌိယာလို့ဆိုရပါဠိလာထားတယ်နော်ဒါပြန်ဓမ္မတို့ဒီလိုစာရိကျမ်းဂန်တွေသိပြီးကြလား နေပြန်တော့တော့ဩတာဝကဘာရဝိညာဉ်နဲ့ဝါသောတပန်သရကနာကံယန္တာဖြစ်ဖို့ရစုကြီးတွေမပန်ပဲနဲ့နိဗ္ဗာန်ရပြီးရဆိုတဲ့ပုဂ္ဂိုလ်များဖြင့်နှစ်ကြောင်းနဲ့ပဲကိစ္စပြီးပါတယ်လို့ဥဟာဟောထားတယ်မှန်ပါဗျာနှစ်ကြောင်းနဲ့နော်မှန်ပါဗျာဘယ်နှကြောင်းပါလဲနှစ်ကြောင်းပါဗျာဩနှစ်ကြောင်းနဲ့နိဗ္ဗာန်ရောက်နိုင်ပါတယ်လို့ဆိုသဖြင့်ဒကာဓမ္မတို့ တန်ត្រာမရှိခြင်းလဲဒီနှစ်ခုကြိုးစားလိုက်ပြီးတာပါပဲဆိုတဲ့ဥစ္စာဖြတ်လန်းပေါ်လာတန်ត្រာမရှိခြင်းနှစ်ခုသာလှုပ်လို့တော့နှစ်ခုလှုပ်လို့လို့ရှိရင်ဖြင့်ဒကာဓမ္မတို့ဦးဇေနာဇေသေးဇေတွေဦးဇေဆွေးဇေတွေဖြင့်အကုန်စားသိမ့်ပါတယ်လို့ဆိုတာပေတကောပရိသပါဠိတော်မှာရှင်အနန္ဒကဟောထားလို့ဘုရားကထောက်ခံချက်ပေးထားတာသံဃာနာရင်စာပဲလို့သေချာမှတ်ပါမှန်ပါဗျာ ။ဒါရင်ဒီဘက်ကဒကာဒကုမြရှုတို့ဒကာသစ်တို့ဘယ်နှကြောင်းတယ်တော့။မကြောင်းပါဘူး။နိဗ္ဗာန်ရောတဲ့နည်းနဲ့ယူမယ်ရှင်ဘယ်နှကြောင်းအားထုတ်ရမလဲ။အေးစူကြည့်ပါမဟုတ်ပေါ့ဗျာ။နိဗ္ဗာန်ရရင်ပြီးရောရှင်ဖြင့်ဘုန်းကြီးတို့ဒကာဓမ္မတွေနှစ်ကြောင်းနဲ့အားထုတ်ပါကွာ။များများနေသေးလား။များပါဘူး။နှစ်ကြောင်းနဲ့အထုပ်ပါกว่าရပါတယ်ဆိုတော့ဒုဝေဒုဒုဝေပစ္စယသမာဓိသာကတသမာဓိဋ္ဌိယာ ခိုင်းနှစ်ကြောင်းကိုပြပါတော့မှာဥက္ကမောင်ကြီးမှန်ပါပါတင်းနံပါအကြောင်းကပရဒောစဂောတောသစ္စာအနုတန်တိဒါပါဠိတော်သစ္စာနဲ့ပတ်သက်တဲ့တရားနာရမယ်ဒါတကြောင်းသစ္စာတရားကိုနာရမယ်ဒါတင်းနံပါအကြောင်းသစ္စာတရားနာရမှာကတင်းနံပါအကြောင်း သေးသေးချာချာစဉ်းစားဥက္ကမောင်သူပြင်တရားမပါဘူးဗျမှန်ပါပါဘယ်တရားလဲသစ္စာတရားသစ္စာတရားနာမှုသည်တဏ္ဏပအကြောင်းပြီးသွားတယ်မှန်ပါပါဣဇတင်းစယောနိသောမနတိကာရောမိမိခန္ဓာကိုယ်ထဲမှာနှလုံးသွင်းမှန်ရမယ်ဟောနှစ်ချက်ဗျဒါကနှစ်နာမှတ်နော်မိမိခန္ဓာကိုယ်ထဲမှာနှလုံးသွင်းမှန်ရမယ်ဒါကနှစ်နာမှတ်နော်နှစ်နာပါ သစ္စာနဲ့ပတ်သက်တဲ့တရားနာမှုကမိမိဣဇဒခန္ဓာရဲ့မှာနှလုံးသွင်းမှန်မှုကမှန်ပါပါဩသစ္စာတရားနာမှုကမှန်ပါပါမိမိဣဇဒခန္ဓာရဲ့မှာနှလုံးသွင်းမှန်မှုကမှန်ပါပါဤနှစ်ပါးနဲ့ပြည့်စုံလို့ရှိရင်ဖြင့်ဘယ်အချိန်မဆိုနိဗ္ဗာန်ရရကွာမှန်ပါပါသိကြပါ၏တရားတော်မှာအတက်ဆရာလည်းသိကောင်းပါပြီ မသိလို့သာကြလို့ရှာမတွေ့လို့သာဘာများလောက်ရပါမလို့ဆိုပြီးကာလအတုပါတွေလိုက်ဖို့နေရတာကုသိုလ်ရတယ်ဆိုရတဲ့နိဗ္ဗာန်ရတယ်ဆိုရတဲ့အတုပါလိုက်ဖို့ရတော့မလားအောက်မေ့နေတဲ့ဥက္ကမောကြီးတော်ပါပါဗျာအလူတန်းနဲ့ဖိုက်တာလိုက်ပြီးဒီကလာအေးသူတို့အမျှဝေကိုလည်းကုသိုလ်ရတာပေါ့အဲ့ဒါလည်းနိဗ္ဗာန်ရတာလိုက်နေရမလားအောက်မေ့တယ်အခုတော့မဟုတ်ပါလားမဟုတ်ပါဘူးဗျာဘာရတော့မြတ်တဲ့နာမကသစ္စာတရားလားပါသစ္စာတရားလားနှစ်နံပါတ်က မိမိဘာသာလဲဘာသာလို့ပြောတာနှလုံးနဲ့ပန်သွားဖို့ဒီနှစ်ခုရှိလေရှိရင်ဖြင့်ကွာသာကပါရမီညာနိဗ္ဗာန်ရတာပါပဲဒကာဓမ္မတို့လေးလေးစားစားမှတ်စမ်းပါလို့ပြောလိုက်တယ်ဘယ်လိုတောင်းပန်ထားတော့ဘယ်တော်တော်လုံးဝမတွေ့ဘူးတဲ့ဒီနှစ်ခုနဲ့နိဗ္ဗာန်ရောက်ပါတယ်ဒီနှစ်ခုနဲ့သောတာပန်သရဂာနာဂံယန္တာဖြစ်နိုင်ပါတယ်လို့ဝေဒကောပရိသပါဠိတော်သေသေးချာချာဟောထားတဲ့ဥစ္စာကိုပဲ တူတူနဲ့ရောက်နိုင်ရဲ့သားနဲ့ကျွတ်လမ်းမသိလို့ကိုယ်သွားနေတာတွေဟာကဥက္ကမောအတော်မောနေပြီမောပါပါမဆိုးလိုက်ဘူးလားသို့လိုရောက်နိုင်ပါရဲ့သားနဲ့ဟိုကိုယ်ဒီကိုယ်သွားနေရတာကြာကြဘူးလားကြာပါဘူးဒါဖြင့်ဒကာဓမ္မတို့ဒီကြာမှုကိုဇတ်သိမ့်ပြီးကာလာဖြတ်တခါရောက်မှုကိုဂရုစိုက်လိုက်လို့ရှင်ဘယ်နှခုသာဂရုစိုက်ရမှာလဲနှခုရဲ့ပါဘုရားတင်းနံပါတ်ကဘာပါလိမ့်သစ္စာတရားပါဘုရားအေးနှစ်နံပါတ်က ခန္ဓာမှာနှလုံးသွင်းမှာအဲမိမိအစ္ဆဒခန္ဓာမှာနှလုံးသွင်းမှမှုရှိ ပြီးရောกว่าဆိုတော့အမတန်ဖို့တန်နေပြီဥပယေကြည်ကြည်နတ်နတ်သဘောကြအဲ့ဒါပေကောပရိသပါဠိတော်ရှင်အနန္ဒဟောတယ်လို့သေချာမှတ်စမှာရှင်အနန္ဒဟောတာဘုရားကထောက်ခံချက်ပေးတယ်လို့လည်းလင်းနေအောင်တခါလေးယူထားလိုက်တော့မှန်ပါပါကဲဥက္ကမမလွယ်လားဗျလွယ်ပါလားဗျ ကောင်းငါဓမ္မတို့အကျယ်ပဲပြောတော့မှာနော်ဒီဟာလေးတော့ဖြင့်အော်တို့နိဗ္ဗာန်လိုချင်လို့ရှိရင်ဒီနှစ်ခုကြိုးစားရုံပါပဲလားဆိုတာလေးတော့ဓမ္မတွေဘက်ကကိုရှင်းရှင်းနဲ့နဲ့မှတ်မိဗလားတဲ့နံပါတ်ကဘာလို့ ਆ တဲ့နံပါတ်ကခန္ဓာမှာနှလုံးသွင်းမှန်ရမယ်အဲမိမိအစ္ဆဒခန္ဓာမှာနှလုံးသွင်းမှန်ရမယ်မိမိခန္ဓာမှာနော်မိမိအစ္ဆဒခန္ဓာမှာနှလုံးသွင်းမှန်ရမယ် ဒီလိုဆိုလို့ရှိရင်ဖြင့်တောကပါရမီညာနဲ့နိဗ္ဗာန်ရောက်တာပဲကွာသိကြပါလားသိကြပါပါသိဘုဒ္ဓံတော်ပါဘောလားဓမ္မတို့အမနာဘုဒ္ဓံဒါလေးများဖြောက်ပြလို့ရှိရင်ဖြင့်ခင်ဗျားတို့အိမ်မှာရှိတဲ့ရွှေရုံငွေတွေစိန်တို့ပျောက်တာဘာမှကိစ္စမရှိဘူးမှန်ပါဗျာငွေရုံပြန်ပေါ်မရှိဘူးမှန်ပါဗျာဒီဟာပျောက်သွားလို့ရှိရင်တော့ဖြင့်ခင်ဗျားတို့သံဃာခရီးမှာပဲဥပွဲနာပွဲသေပွဲအပယ်ငရဲတွေကငါဟာကြီးတာမှတ်ပြီးတော့ ဒါနှစ်ခုပြောက်သွားရင်ဒါနှစ်ခုပြောက်သွားရင်ဒီနှစ်ခုပြောက်သွားလို့ဒီဖမ်းမှုလေးပြောက်သွားပြီဒီနှစ်ခုအတိုင်းခင်ဗျားတို့လုံးမှုလေးချွေးညက်ရှိမယ်ဆိုရင်ဖြင့်အိမ်ကရွှေရုံငွေတွေရောတရရောပါရောအလုံးစုံကုန်ပြီးလောက်နေဘာနှမျောစရာမရှိဘူးဒီဟာကအလုံးစုံချမ်းသာကြည်ရမယ်ဥစ္စာပြောက်သွားတာမှန်ပါဗျာတပည့်ကြရလားချမ်းသာအစစ်ရမှာကိုဥက္ကမောင်ပြောက်သွားတာမှန်ပါဗျာဒီနှစ်ခုပြောက်သွားရင်လေမှန်ပါဗျာ gain ဓမ္မတွေဒီနှစ်ခုပြောက်ရဲပါမလား မပြောက်ရဲ့ပြောစမခင်ဗျားတို့ဘာတော့ကဲသစ္စာတရားနာနိဗ္ဗာန်ခန္ဓာမှာနှလုံးသွင်းပါရဲ့အေးဒါတော့မပြောက်စင်းနဲ့နော်ဒါဒါပြောက်လို့ရှိရင်ဖြင့်ဓမ္မတို့အပေလေးပါးတွေကလည်းငါပစ္စည်းဖြစ်ရတော့မယ်ပူဇော်နာကြသေးကြရရောကိုပစ္စည်းကုန်ဖြစ်ရတော့မယ်ဆိုရှင်မျိုးစုံကိုဟာကုန်ဖြစ်မှာရှင်ရမျိုးစုံကိုဟာဖြစ်ကိုဟာကုန်ဖြစ်ရမယ်ဆိုတော့ဘာပြောက်သွားလို့တုံးဆိုတော့အိုး နိဗ္ဗာန်ရောက်တရားဒုက္ခသိမ့်တဲ့တရားပြောက်သွားလို့ဒုက္ခထဲမှာပဲပင်လယ်ဝေးနေရခဲ့ရတယ်မှန်ပါဘူးဆိုလိုက်မဆိုလိုက်ဒါဖြင့်နေရာလေးဖြင့်ဥစ္စာရင်တို့ဖြောက်လို့တော်ပါမလားမတော်ပါဘူးဗျာဓမ္မတို့အရေးကြီးတာကိုတော့မဖြောက်နဲ့နော်မှန်ပါဗျာသားလေးပြောက်သွားတာအရေးမကြီးပါဘူးသမီးလေးပြောက်သွားတာအရေးမကြီးပါဘူးဘောကမြတ်စွာကပြောက်ဘူးလားဗျခွဲဘူးလားဗျတေဘူးလားဗျဆိုတာဥက္ကမောင်တားရဲ့ရိုးနေတဲ့လမ်းတွေပါမရိုးသေးဘူးလားရိုးပါပါဒီဟာကတော့ခုမှတွေ့ပြီး ဥမတေဘေကလည်းကျုပ်ပြမမှမှုခဲ့ဘူးဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ကိုယ်ပိုင်ပစ္စည်းဖြစ်ရမှာတွေကဒုက္ခကြီးပဲအဲ့ဒါဆိုရင်လုံးတို့ခမရရွှေလုံးကိုယ်စိန်လုံးများတို့ပြီးပျောက်တာရေးမရှိပါဘူးဒီနှစ်ခုပျောက်သွားရလို့ရှိရင်ဖြင့်ကိုကျိုးအကြီးကျယ်နေပေါ်လို့သုံးဖြတ်ချက်ချသမ်းပါဘာပါလိမ့်ဒီနှစ်ခုကသစ္စာတရားပါဘူးသစ္စာတရားပါမလုံးသက်မှာပေါ့ဒီနှစ်ခုမှန်လိုက်လို့ရှိရင်နိဗ္ဗာန်ရောက်တယ် ဘာဝကပါရမီဉာဏ်ပြည့်ပြီးနိဗ္ဗာန်ရောက်တယ်ဆိုတော့ဘာပါရမီမှမလိုတော့ဘူးကွာဒါနှစ်ခုလုံးလိုက်ရုံပဲမှန်ပါပါဘုရားရှင်း납ဗလားရှင်း납ပါဗျာအားလုံးကဓမ္မတွေကလေးနဲ့ပြောနေတာအဖို့တန်လွန်းလို့လို့မှတ်လိုက်စမ်းပါမှန်ပါဗျာအဖို့တန်လွန်းလို့ဘုရားမြတ်စွာတန်တရားကဒီလိုနှစ်ခုသာတွေ့ပြီဒီနှစ်ခုရှိဘူးပြီးဒီကလာဒီနှစ်ခုတန်လုံးလို့ပါတော့မှဆိုဆရာတကာဥက္ကမောင်နဲ့ဘုန်းကြီးနဲ့လည်းတွေ့เสียမရှိတော့ပါဘူးမှန်ပါဗျာရှိရှိသေးရဲ့လားရှိပါဘူးသူလည်းဒုက္ခကတိဉ္ဉံ ဟိုပုဂ္ဂိုလ်ဟောတဲ့ပုဂ္ဂိုလ်လည်းဒုက္ခကသိငြိမ်းအနာတဲ့ပုဂ္ဂိုလ်လည်းဒုက္ခကသိငြိမ်းဘာဘူးမှမရှိတော့ဘူးရှိရမြင်ရသေးရလားမမြင်ပါဘူးအဲ့ဒါကိုဒီရွှေရုံငွေတုံးမကပျောက်ခဲ့တဲ့ဘဝကရခဲ့တဲ့ဘဝကမရှိတော့ဘူးအမတမချွတ်တို့မှာသံဃာထဲမှာသေရာကိုသေရာကိုခန္ဓာကြီးဖြစ်နေအဲငရဲတွေကလည်းကိုငရဲကြီးဖြစ်နေဘယ်အဖြစ်ငံမြောက်ဖူးဘူးလို့ရှိရလားမရှိပါဘူးအဲ့ဒါတော့ဆင်းရဲတွေအနန္တ တွေ့ခဲ့ကြုံခဲ့ခြုံခဲ့ရတဲ့အဖြစ်ဟာဘာပြောက်သွားလို့တုံးလို့ဆိုတော့အခုတာကပါရမီဉာဏ်ဖြစ်ချင်းအကြောင်းနှစ်ပါးပြောက်သွားလို့လို့မှတ်လိုက်စမ်းပါမှန်ပါဗျာဒီအကြောင်းနှစ်ပါးကဘာပါလဲသစ္စာတရားနာမိမိခန္ဓာကိုနှလုံးနဲ့မှန်ဖို့အဲမနာဘဲနဲ့နှလုံးနဲ့မှန်ဖို့ရဥက္ကမဘယ်နည်းနဲ့မှမဖြစ်ဘူးမဖြစ်ပါဘူးတဘောကြကျပါဗျာဂိုင်းတာဒီပေကောပရိသရှင်အနန္ဒကပဲဥပမာပြလိုက်တာသိကောင်း ဘယ်လိုများကောင်းလို့ဆိုတော့သစ္စာတရားကိုဥမာတရားဓမ္မတွေခန္ဓာကိုယ်ကြီးဟာခဏခဏဖြစ်ပြနေတယ်ဖြစ်ပြနေတယ်ဖြစ်ပြနေတယ်အဲ့ဒါဒုက္ခသစ္စာတွေပဲဒုက္ခသစ္စာတွေပဲပြောင်းရတယ်လဲဒုက္ခသစ္စာအောက်ကဘူးရလဲဒုက္ခသစ္စာခဏခဏပြောင်းရတယ်လဲဒုက္ခသစ္စာဟိုကခြုံနေယုံနေတွေဖုံးရဖြစ်ရတယ်လဲဒုက္ခသစ္စာစောင်းရငဲ့ရတာတွေလဲဒုက္ခသစ္စာပဲဆိုတော့အခုခန္ဓာကိုယ်ကြီးကဒုက္ခသစ္စာဆိုတဲ့ဥစ္စာဘုရားဟောနေနော်ဟောနေတော့ ဒကာဓမ္မတွေမှာဩဘုန်းကြီးဟောနေတဲ့တိုင်ခန္ဓာကိုယ်ကြီးကဖြစ်ဒုက္ခသစ္စာတဲ့ဒုက္ခသစ္စာတဲ့ဒုက္ခသစ္စာတဲ့ဆိုတော့သီလုံးလေးတော့ရောက်သွားညာတော့ပရိညာသီလုံးလေးရောက်သွားမှန်ပါပါညာတော့ပရိညာသီလုံးလေးရောက်နေတော့ဒီသိနေတဲ့အချိန်မှာပဲဒကာသစ်တို့ကိုမြရွှေတို့ကိလေသာရှိသေးလားဒီမရှိပါဘူးဩဒါဖြင့်ကိလေသာမရှိတော့ဘူး ဒီချိန်နဲ့ကိလေသာမရှိတော့ဘူးတဲ့ဘာလို့လဲဆိုတော့ဩဒါဒုက္ခသစ္စာဒါဒုက္ခသစ္စာလို့ကြားနေရတယ်တော့တို့သိရတယ်ဒါရဒုက္ခခန္ဓာကိုယ်ကြီးဒုက္ခအခုပေါ်လာတဲ့စိတ်ရဒုက္ခသစ္စာပြတ်သွားတဲ့ဒုက္ခသစ္စာပြောင်းရွှေ့နေရတဲ့ဒုက္ခသစ္စာခြုံယုံနေရတဲ့ဒုက္ခသစ္စာ ဖုံးဖိနေရတဲ့ဒုက္ခသစ္စာစောင်းရငဲ့ရတာကိုဒုက္ခသစ္စာအခုဒုက္ခသစ္စာတွေအိုးဟုတ်လိုက်တာဟုတ်လိုက်တာဒုက္ခသစ္စာတွေလို့ ဒီတရားဒုက္ခသစ္စာတရားနားနေရတာဟုတ်ကဲ့နားနေတော့ဥက္ကမောင်တဏ္ဍမဒီနားတဲ့အချိန်မှာကိလေသာချောင်းဝင်သေးရလားမဝင်ပါဘူးဗျာ။အော်ဒါဖြင့်ဒကာဓမ္မတို့ဘုရားသခင်ကိုရမေကြီးကဥပမာထင်းလာတယ်သူတက်တုံးတစ်ခုမေးကြတော့မယ်ဆိုအထဲမှာအစေးတွေရေတွေခြောက်နေတဲ့တက်တုံးကိုမိတင်ရှုံမယ်ဆိုလို့ရှိရင်ဥက္ကမောင်လွယ်မှာပဲလွယ်မှာပါဗျာအစေးတွေရေတွေဝင်နေရင်တော့မလွယ်ပါဘူးဒီမှာလေတဲ့သစ္စာတရားနားနေတဲ့ခိုက်တံမှာ ဒကာဓမ္မတွေတန်ကိလေသာအစေးတွေခြောက်နေတယ်မှန်ပါဗျာအဲ့ဒီအချိန်မှာဒီအစ္ဆဒကိုတခါတည်းအော်ဟောတဲ့အတိုင်းခန္ဓာကိုယ်ကြီးကဖြစ်နေပါကလားလို့ဆိုတဲ့နှလုံးသားမှန်လိုက်လို့ရှင်တခါတည်းနဲ့ဒီပွဲတဲ့သောတာပန်ဒီသွားတာမှန်ပါဗျာဘာလို့ကိလေသာ6နေတော့မမင်းနဲ့ရှုပ်ရတာမှန်ပါဗျာတပည့်ကြပါလားကိလေသာ6နေတော့မမင်းနဲ့ရှုပ်လိုက်တော့ဒီခန္ဓာကြီးက တခါရဲဒုက္ခခန္ဓာကြီးဟာတခါရဲဒကာရမတို့ဇတ်သိမ့်သွားနိုင်တယ်ဆိုတဲ့ဥစ္စာသေသေးချာချာမှတ်ပါဒါကဖျားပေးတဲ့ဥပမာဒကာရမတို့ဒီလိုသစ္စာတရားနဲ့နားနေတဲ့အခိုက်တံဘာတွေများ6ခန်းနေတယ်ဆိုတာသတိထားလိုက်စမ်းပြည့်စုံပါဟာဒါဖြင့်ခမရတို့ခန္ဓာကိုယ်တတုံးကြီးဟာအစေးမရှိတဲ့ရေမရှိအစေးမရှိဆိုတဲ့6 6ခန်းနေတဲ့တတုံးကြီးဖြစ်တဲ့အခါမှာ နှလုံးသွင်းမှန်မှန်နဲ့ဒါတွေဟာအဟုတ်ကိုဒုက္ခသစ္စာတွေပဲဖြစ်ဒုက္ခပြက်ဒုက္ခတွေပဲလို့ဥက္ကမနှလုံးသွင်းကြည့်လိုက်စမ်းပါတဲ့မညံနဲ့ပေါ့ဗျာမှန်ပါပါတခါတည်းဒီခန္ဓာကိုယ်ကြီးတွေတဲ့ကိလေသာအစေးလျှောက်တဲ့အချိန်မှာမိရှို့လိုက်တဲ့အခါကျတော့မလောင်မခံနိုင်သေးရလားမခံနိုင်ပါဘူးဒါဖြင့်မညံနဲ့တခါတည်းခန္ဓာကိုယ်ကြီးကို ဒုက္ခတစ္ဆာခန္ဓာကိုယ်ကြီးမေ့လျှော့ပြလိုက်တဲ့အခါကျလို့ရှိရင်ခန္ဓာကိုယ်ပျောက်ပြီးကြလားနိဗ္ဗာန်ပေါ်ပေါက်လာတဲ့မဉ္ဇဉ်အစစ်ဖြစ်လာတာပဲကွာဒါဖြင့်သစ္စာတရားနာအောင်ဆိုတာကကိလေသာအစစ်ချောင်းလောက်တာမှန်ပါဗျာအစ္ဆတကိုနှလုံးသွင်းမအောင်လှုပ်လိုက်ဆိုတာကမေ့လျှော့ပြလိုက်တာဟုတ်ပါဘူးုခမဘလောက်ဘုဒ္ဓံတမန်ပါဗျာအမတန်ဘုဒ္ဓံသွားတဲ့ဓမ္မတို့ညာနေနဲ့ကြက်ကြက်စဉ်းစားကြစမ်းပါ သစ္စာတရားနာမှုနှလုံးသွင်းမှန်မှုနဲ့ပဲကိစ္စပြီးတယ်ဆိုတော့သစ္စာတရားကိုသေးသေးချာချာနားနေရတော့ခန္ဓာကိုယ်ထဲမှာตายရတဲ့ကိလေသာအစေးတွေဟာဥက္ကမောင်တို့တက္ကသစ်တို့ရှိကြသေးရဲ့လားမရှိပါဘူးဗျာသိကြရနော်သိပါဘူးဒါဖြင့်ဒီခန္ဓာကိုယ်ကြီးမှာကိလေသာအစေး6ခန်းနေတယ်လို့မဆိုရဘူးလားဆိုရပါဘူးအဲ့ဒီအချိန်မှာကိုဥဝရတို့ဥက္ကမောင်တို့ကနှလုံးသွင်းမှန်မှန်နဲ့ ဖြစ်ဒုက္ခပြဒုက္ခအစစ်ပဲဘာမှမရောဘူးလို့လုတ်ပလိုက်ချင်မလားမှန်ပါဗျာဒါကြလေကန္နာကြီးကမပြောက်ွယ်ဘူးလားပြောက်ပါဗျာပြောက်သွားတာဥစ္စာတဲ့ကိလေသာအစေးလျှောက်တုံးကိုညံမင်းနဲ့ရှို့လိုက်တာနဲ့ပျောက်ထွက်သွားတာတဲ့မှန်ပါဗျာခန္ဓာပျောက်တော့နိဗ္ဗာန်ကိုဗျာမှန်ပါဗျာခန္ဓာပျောက်တော့နိဗ္ဗာန်ပါဗျာအိုးတရားဓမ္မတို့တဲ့ဖုတ္တမလားမှန်ပါဗျာအဲမတန်ဖုတ္တနဲ့တာနှလုံးနဲ့ကိစ္စပြီးတဲ့တရားပေရကောပရိသပါဠိတော်ဥက္ကမောင်မှန်ပါအမှန်မှန်မှုလားမှန်ပါဗျာ ဒီဥပမာပြလိုက်ပုံလေးလဲဘယ်လောက်ရှင်းတော့ညမပါဘူးဓမ္မတွေဥပမာပြလိုက်တာလေသတိထားစမ်းပါသစ္စာတရားနာနေတာခမည်းတော်တဏ္ဍာဘာတွေများ6ခန်းကုန်အဲလောဘဒေါသမောဟကိလေသာတွေဒီချိန်လာကိုလာသေးရလားမလာပါဘူးအဲ့ဒီအချိန်မှာတဲ့ခမည်းတော်ကခန္ဓာကိုယ်ဟောနေတုန်းကိုဘုန်းကြီးဟောလဲဟောနေတာပဲနောက်အဖြစ်အပျက်တွေလည်းဟောမှာပဲအဲ့ဒီဟောတဲ့အခါမှာကိလေသာအစစ်ချုပ်ပြီးသစ္စာတရားနာနေတုန်းမှာဥက္ကမောင်ကြီးခန္ဓာကိုယ်ထဲမှာ မိုက်ညာနဲ့ကြာကြာနေတာရှိရလို့ရှိရင်ဖြစ်ပျက်တွေမြင်ပြီးဖြစ်ပျက်တွေဆုံးသွားတာမှန်ပါပါခန္ဓာကိုယ်ကိုယ်လုံးကဖြစ်ပျက်ရှိတာကိုဗျအဲ့ဒီဖြစ်ပျက်တွေဆုံးသွားတာဘယ်နဲ့ကြောင့်ဆုံးသွားပါလိမ့်မလို့ဆိုလို့အိုကိလေသာအစေးချောက်နေတဲ့ခန္ဓာကြီးကိုမမင်းနဲ့ရှုပ်ပြလိုက်လို့ခန္ဓာဆုံးသွားတာကွာခန္ဓာဆုံးတာဘာခေါ်ကြလဲမိမပါ ခန္ဓာဆုံးတာနိဗ္ဗာန်ဆိုတာသိကြလားခန္ဓာကဘာသစ္စာတုံးကွာအိုးဒုက္ခသစ္စာမရှိတော့ပါဘူးဆိုတဲ့ကောကဒုက္ခငြိမ်းသွားတာပေါ့ဒုက္ခငြိမ်းတာဘာခေါ်ကြဩဒါကြောင့်ဒီနှလုံးနဲ့ကိစ္စပြီးတယ်ဆိုတာလေးလေးနက်နက်ဒကာဓမ္မတွေဩဖြစ်လဲဖြစ်ထိုက်ပါပဲတကူသိလေဖို့တမ္မာတယ် ဟုတ်လဲဟုတ်ပါပဲတယ်လို့သေသေးချာချာဆုံးဖြတ်ချက်ချကြမှာမှန်ပါဗျာ။အဲဒါဓမ္မတို့သေပြောတဲ့တရားဆိုတော့ပေါ်ပါလားပေါ်ပါဗျာ။ဒါပြန်ဆရာဘုန်းကြီးကပြောခဲ့ဓမ္မတွေခင်ဗျားတဲ့အိမ်မရှိတဲ့ရွှေရင်ငွေတွေစိမ့်နေမြတွေဟာကိုကမဆောင်တယ်သူကဆောင်ပြောက်ရမှာပဲ။မိလောင်လည်းပြောက်ရမှာကိုသေးသွားလည်းကိုယ့်ရဲ့ထဲမှာဘာလို့ပြောက်ရမှာပဲ။ဒါတွေပြောက်တာကိုနှမျောစရာမရှိပါဘူး။ဒီခုပြောခဲ့တဲ့ ဒုက္ခကတိငြိမ်းတဲ့တရားလုံနီး၊ကိုင်းနီးဒါပြောက်သွားမှာသိဆိုရင်ရတယ်မှန်ပါပါဒီနှစ်ခုပြောက်သွားမှာဆိုရင်ရဒီနှစ်ခုပြောက်သွားလို့ရှိရင်ဖြင့်ဒုက္ခဟူ၍ကိုယ်ဟာကြီးဖြစ်ရမယ်မှန်ပါပါအသေးခန္ဓာဟူ၍ကိုယ်ပစ္စည်းကြီးဖြစ်ရမယ်အပယ်လေးပါးဟူ၍ကိုယ်ဟာကြီးဖြစ်ရမယ်အိုးနဲ့နာလွန်လာတယ်မှန်ပါပါဒါဘာပြောက်သွားလို့တော့ဆိုတော့ခုနကတာဝကပါရမီဉာဏ်ရမယ်နီးနီးပြောက်သွားလို့မှန်ပါပါ ကဲနီးနီးနီးပြန်ပြောပါဦးမေ့မှာဆိုရင်မိမိခန္ဓာကိုယ်အဲမိမိခန္ဓာကိုယ်အစ္ဆဒခန္ဓာမှာနှလုံးသွင်းမှမှုဤနှစ်ခုပြောက်လို့ဤနှစ်ခုသာခင်ဗျားတို့မှတ်မိမယ်ဆိုရင်ဘယ်အချိန်မဆိုးသစ္စာတရားလေးလဲခန္ဓာကိုယ်ထဲမှာဥမာရကောတာရှိတဲ့ပုဂ္ဂိုလ်ရကောတာဖွင့်နားနေလိုက်နာပြီးခန္ဓာကိုယ်ထဲနှလုံးသွင်းမှအောင်လို့ဩဟုတ်တာပဲဒုက္ခသစ္စာတွေပဲလို့ နှလုံးသွင်းချလိုက်စမ်းပါဥက္ကမောင်ရမှန်ပါပါနာလဲနာ နာတော့ကကိလေသာရှိကဘယ်နဲ့နေတော့၆ပါပါဗျာဟာခန္ဓာရင်ကိလေသာရှိ၆နေတော့ကိုဒကာဓမ္မတို့ဒီကနာကြီးကဒုက္ခသစ္စာကြီးကိုညံမင်းနဲ့ဒကာဓမ္မရဖြစ်ပြဖဲဒုက္ခသစ္စာရှိဖဲဆိုပြီးညံမင်းနဲ့ရှုပ်ပလိုက်တော့ဖြတ်ဆိုခန္ဓာပြောက်ထွက်သွားမှန်ပါပါမပြောက်ဘူးလားပြောက်ပါပါ အဲ့ဒါအစေးချောင်းနေတော့မီးရှို့လိုက်တာကိုဗျမှန်ပါဗျအဲ့ဒါဒီခန္ဓာပြောက်တာဘာခေါ်ကြမလို့မိမ့်ပါဗျအဲခန္ဓာချုပ်ငြိမ်းရုပ်သိမ်းတာဘာခေါ်ကြမိမ့်ပါဗျအဲနေရာကြိုက်တာတရားဓမ္မတို့သိဗ္ဗံကိုတခါတည်းမိမိအာထုတ်ရင်မှတန်တယ်ခန္ဓာကြီးရှိရင်ပြောက်သွားပြီးကြလားနိဗ္ဗာန်ကိုအာထုတ်နေတဲ့ပုဂ္ဂိုလ်ညာနဲ့တခါတည်းသွားပြီးကြလားရှေ့ကကန့်လန့်ကြီးနေတဲ့ဒုက္ခသစ္စာပြောက်ပြီးကြလားနောက်ကချောတဲ့ဖြစ်တဲ့နိဗ္ဗာန်ကြီးဘွားနဲ့ပေါ်လာတာမှန်ပါပါ ရှေ့ကကမ်းလာနေတဲ့ဒုက္ခသစ္စာဘာဖြစ်သွားအဲနောက်ကအမှန်တမ်းမှကျတို့အကြိုက်ဆုံးဖြစ်တဲ့ချမ်းသာစီကြီးပေါ်မလားပေါ်ပါဘူးအရင်တော့ရှေ့ကဒုက္ခသစ္စာကမ်းလာလို့နေတာရိပ်မိဗလားအဲ့ဒီကမ်းလန်ကြီးကိုခေါင်းကမမင်းနဲ့ရှို့ပလိုက်တော့ဥက္ကမောင်ဘာပေါ်လာတော့နိဗ္ဗာန်ပေါ်လာအိုးဒါပြည့်နိရောဓပေါ်လာမှန်ပါပါနိရောဓဆိုတာခန္ဓာနိရောဓနိဗ္ဗာန်နာခန္ဓာနိရောဓဖြစ်တဲ့နိဗ္ဗာန်ပေါ်လာခန္ဓာကဘယ်နဲ့ကြောင့်ချုပ်ငြိမ်းသွားပါလိမ့်မလို့ဆိုတော့ အစေးချောင်းနေတဲ့ဒုံကြီးမမီးနဲ့ရှို့ပလိုက်တာကွာဘယ်လိုမှကြအစေးချောင်းတဲ့ဒုံမမီးနဲ့ရှို့အစေးပဲတုန်းကချောင်းနေတုန်းမေးတော့သစ္စာတရားသစ္စာတရားနာစင်းမှာသူကအစေးချောင်းသစ္စာတရားနာထဲမှာကိလေသာအစေး1900ကိလေသာအစေးတွေအစည်းတွေဒကာဓမ္မတို့ဘာမှမဖြစ်ဘူးနာတုန်းကတည်းကသဘောကျအဲ့ဒီအချိန်မှာတခါတည်းခန္ဓာထဲမှာဖြစ်ဒုက္ခပြက်ဒုက္ခကိုပိုင်မိုင်နိုင်နိုင်တခါတည်းနှောင်းသွင်းအစ္ဆတထဲမှာနှောင်းသွင်းတာမှောင်တွက်ချလိုက် သွင်းချလိုက်လို့ရှင်တခါတည်းကိစ္စပြီးသွားတာငခါတည်းနိဗ္ဗာန်ရောက်တယ်ဆိုတော့အသေးလျှောက်တုံးမမင်းနဲ့ရှုလိုက်လို့ခန္ဓာပြောက်တကွာခန္ဓာပြောက်တော့ခန္ဓာဆိုတော့ဘာသစ္စာအဲဒုက္ခသစ္စာပြောက်သွားတာဒုက္ခသစ္စာပြောက်သွားတော့ ဒကာဓမ္မတို့ကိုယ်တဏ္ဍာမှာဩဒုက္ခမရှိဘူးဆိုတာကိုယ်ကိုယ်တိုင်မသိရဘူးလားကိုယ်ကိုယ်တိုင်ဆိုတာကခွနဲ့မဉဏ်ဖူဉဏ်နဲ့သိတာကိုဆိုတာဥက္ကမောင်ရမှန်ပါပါဗျာရိမ့်မိဗလားမှန်ပါပါဒါပြန်အစေးလျှောက်တုံးမှာမိရှုတဲ့ဥပမာနဲ့ဘုရားကရှင်အနန္ဒာကသေသေးချာချာဟောတဲ့တွေ့ဒကာဓမ္မတို့ရွှေတို့ငွေတို့စိန်တို့မြတို့ကြောက်ထုပြောက်တာအရေးမကြီးဘူးဒီဒီတစ်ခုပြောက်သွားမှာသိဆိုရင်မှန်ပါပါ တာဝကပါရမီနဲ့နိဗ္ဗာန်ရောက်ချင်လို့ရှိရင်နိဗ္ဗာန်မျိုးရှိတော့မမျိုးပါဘူးတစ်ကပါပါလေနှစ်ကနှစ်ကသစ္စာတရားနာတော့ခန္ဓာကိုယ်ရဲ့ဘာဖြစ်နေလဲကိလေသာအစေးတွေရှောင်းနေတယ်နောက်နှလုံးသွင်းမှန်လိုက်တော့ဘာဖြစ်သွားလဲအဲနှလုံးသွင်းဆိုတဲ့ဥစ္စာမနဲ့ယောနိသောမိကာနဲ့နှလုံးသွင်းမှန်လိုက်တော့ခန္ဓာကိုယ်ကြီးပျောက်ထွက်သွား ပျောက်သွားတာကအစေးချောက်နေတော့မမင်းနဲ့လျှော်လိုက်လို့ပျောက်သွားတယ်ပျောက်သွားတာဒီခန္ဓာပျောက်တာဘာခေါ်ကြအောင်အဲခန္ဓာဘာသစ္စာဒုက္ခသစ္စာအိုးဒုက္ခသစ္စာကြီးမလို့ရင်လို့ချုပ်သွားပါဦးခင်မောင်ရနိဗ္ဗာန်ကြီးရတခါတည်းသူကလန်ကြီးရှိနေတော့ငကောနိဗ္ဗာန်မမြင်ရတာအခုတော့ချောချောမောမောကြီးဥစ္စာရင်တို့ပေါ်မလာဘူးလားဩော်ဒါဖြင့်နိဗ္ဗာန်ရောက်ဖို့တရား တောင်းကကွေ့သွားပြောက်ကကွေ့သွားနေလို့ရှိရင်ဖြင့်အယောက်နှေးပြီးဒီကာလခရီးပန်းပြီးအမောသာဆိုင်ရှာရှိတယ်ဒီနနည်းနဲ့လောက်တော့ကပါရဝင်ညာမှာဒီနနည်းနဲ့ကြိုးစားလိုက်လို့ရှိရင်အမြန်ဆုံးရောက်နိုင်တယ်ဆိုတော့အော်အမြန်ဒုက္ခသိမ့်တာဒီနှစ်ခုအရေးကြီးပါလားဆိုတာယနေ့ပေါ်လာမပေါ်လာဘူးလားပေါ်ပါဘူး။ဒါရင်ဒကာရမတို့သိပြောဗလားလို့မေးလိုက်။သိပြောပြီတဲ့ဒီနှစ်ခုကိုဘိဥ္ဆရာလိမ္မာဥက္ကမောင်ရ။မှန်ပါပါဘိဥ္ဆိုင်ဆိုတာလဲခင်ဗျားတို့ ဝင်လေးကြအလုပ်လားဗျာဟုတ်ပါဘူးဗျာအာသောင်းဝန်သမီးဝန်ဆေဝန်မျိုးဝန်တွေထမ်းရတာမှတော့သူတို့မစားရမှာပူရသူတို့မဝဲရမှာပူရအဲ့ဒါမှမောပါသေးတယ်မှန်ပါဗျာဒီဟာကိုသစ္စာတရားနာပြီးကြလားခန္ဓာနှလုံးသွင်းပါမှုလုံနေတာကတော့ခொနဲ့ကဝန်နေထမ်းရသလောက်မောပါရဲ့လားမောပါဘူးအဲ့တော့မောတဲ့ဘက်ကိုကြည်မဆိုင်ဖက်နဲ့မမောတဲ့အလုပ်လုပ်ပြီးချမ်းသာယူလိုက်လို့ရှင်ဥက္ကမောမကောင်းလားဗျာဟုတ်ပါဗျာ သဘောပါကြခင်ဗျားတို့ကလောကုတ်ချော်ချော်ပြီးဒီကရသူများအတွက်ဟိုဟာတွေးတရားတွေးဆိုမောဆိုင်ချင်လို့တွေးတာမှန်ပါဗျာဒကာဓမ္မတွေကလောကုတ်ကများလုံးတယ်ပါတယ်တော့ဟောပါလေစိတ်မချသမီးလေးစိတ်မချခင်မွန်းစိတ်မချအင်းရွှေရွှေမျိုးစိတ်မချအရောင်းဝယ်လုံနေတာလေးစိတ်မချဆိုတော့အဲမောမဲ့ဘက်ကိုတခါတည်းအာယုံကရောက်ရောက်မသွားဘူးလားရောက်ပါပါဘုရားမောမဲ့ဘက်အာယုံကရောက်သွားလေလေဒီက ဟောအယုံတွေကမပြည့်စုံတာတွေးမိလေလေဒီကအမောဆိုင်လေလေဒီလိုမနေကြဘူးလားဒါသူတို့ကမလဲလို့ရှိရင်ဖြင့်ဥရတော့အမောဆိုင်เสียမရှိပါဘူးရှိသေးရလားမရှိပါဘူးဒါဖြင့်သူတို့ကြောင့်မရတာလားတဲ့ကိုကသူတို့ပဲလှဲ့မိလို့မရတာကိုကသူတို့ပဲလှဲ့မိလို့မရတာဒါသူတို့နှိမ့်ဆက်တာလားကိုကလှဲ့လွဲတာလားကိုကလှဲ့လွဲတာ ဒါပြန်သားစုသမီးစုဆွေစုမျိုးစုခင်မမဇိုးတွေခင်မကောင်းခမယောက်ျားဇိုးတွေကြောင့်ဒုက္ခရောက်ရတာလားကိုယ်အလှဲ့လွဲနေလို့လားကိုယ်အလှဲ့ပါပါဘုရားသဘောပါလားအဲ့တော့ဒကာဓမ္မတွေမလှဲ့နေတော့ဒီခါကျတော့ဘုရားကဘယ်လှဲ့ရမယ်ဆိုတော့ကြည်စမ်းသစ္စာတရားနာပြီးအစ္ဆဒခန္ဓာကိုနှလုံးသွင်းလှဲ့လိုက်ဘယ်လိုလဲအဲသစ္စာတရားလည်းနာထားပြီဗျာ ဣဇဒသနာကိုနှလုံးသွင်းလဲလိုက်လို့ရှင်ဒုက္ခတွေငြိမ်းတော့ဘူးအဲ့တော့လှည့်ခြင်းလဲဒီဘက်လှည့်ပါလားချမ်းသာမဲ့ပဲလှည့်လိုက်ပါလားဘာဖြစ်လို့ဆင်းရဲတဲ့ပဲလောကချော်ပြီးလှည့်ခြင်းရတာအိုးတပည့်တို့ကဆင်းရဲတာမျိုးလို့ဆိုခြင်းသေးလားခင်ဗျားတို့ကိုကလောကတရားများလွန်းတယ်များတဲ့လောကကလည်းကိုချမ်းသာမဲ့လောကလာယင်ထုပြီးမြဲကြမဲ့လောကလာလို့မေ့ခြင်းသေးတယ်ယင်ထုပြီးမြဲကြမဲ့လောကပါဗျာအဲ့ဒါပြန်အချက်ကွဲခြင်းတဲ့လောကပေါ့ဗျာမှန်ပါပါ ဝါကြီးသဘောကျပါလားတော့ဆိုးနေပါလားဒကာရမတို့မဆိုးဘူးလားအဲဒါလေးခင်ဗျားတို့မနဲ့ကြောင့်လုံးဆိုတော့ဘုရားကသစ္စာတရားနာပြီးအစ္ဆဒခန္ဓာလှဲ့กว่าဆိုတော့အစ္ဆဒခန္ဓာက ဒကာရမတို့ဒုက္ခသစ္စာကြီးမမြင်ရပဲဘူးလားမြင်ရတာဒုက္ခသစ္စာကြီးမြင်တာဒုက္ခသစ္စာကြီးကိုမလို့ကျင်တော့ဘူးဆိုတော့မညာတခါတည်းမပေါ်ပဲဘူးလားလက်လိုက်ရင်ပေါ်လာတာဒုက္ခသစ္စာမြင်လိုက်ရင်မညာစစ်စစ်ကြီးပေါ်လာပေါ်လာရင်ဒုက္ခသစ္စာကမလို့ကျင်တဲ့ပုဂ္ဂိုလ်တဏ္ဍာမှာကိန်းအောင်နေသေးလားချုပ်ပြောက်သွားသလားချုပ်ပြောက်သွားလို့ရှိရင်ဒုက္ခချုပ်ပြောက်သွားတော့မီးလောင်နေတဲ့ခန္ဓာကြီးပျောက်သွားတာအဲ့ဒါဒီမှာ အော်မင်းငြိမ်သွားပြီဆိုတာမသိရဘူးလားသိရပါဘူး ဒါပြန်ချမ်းသာမရဘူးလားအဲ့ဒါအလှည့်တဲ့သွားသဘောကျဘယ်လှည့်တာခန္ဓာလှည့်ပလိုက်တဲ့အတွက်အလှည့်ကနေရာကျသွားအခုတော့ခင်ဗျားတို့ကခွန်စင်တောင်းအရှိပဲအိမ်လှည့်လိုက်နောက်ပဲအိမ်လှည့်လိုက်ဟင်သာသမီများများသလိုအဲရှေ့များတွေးလိုက်သေးတယ်ကိုမသိမနဲ့ပုံများတွေးလိုက်သေးတယ်ဒါတွေငယ်ငယ်သမီးတွေငယ်ငယ်ကိုကအသက်ကြီးကြီးနဲ့ကိုကသေးတယ်မပါဘူးကြီးတာတပါနေတာသူကသဘောကျလား အဲ့ဒါတွေလျှောက်တွေးလေလေဒီမှာအလှဲ့လွဲနေတော့အဲတကသစ်တို့ကိုမြတ်ရှိတော့အမောကဆိုင်ဆိုင်မဆိုင်ဘူးလားခင်ဗျားတို့အသက်ရှူတဲ့ဥစ္စာကိုတခါတခါကြတော့အောင့်ပြီးထွက်လာတဲ့အတန်တွေကဘာပါလာမပါဘူးလားရိုးရိုးရှူပါဗျာရိုးရိုးရှူချပါရိမ့်မိလားဘုရားရိုးရိုးမရှူခင်ဗျားတို့အောင့်ပြီးတွေးလားမကတွေးပူလားမကပူပြီးဒီနှာကောင်းကထွက်တဲ့လေကြည့်လိုက်ရင်ကိုနှွေးလာတယ် ဘယ်နဲ့ကြောင့်နှွေးတာတုံးဆိုတော့ဥက္ကမောင်ရိပ်မိမလားရိပ်မိပါလောင်လိုက်မကအတွင်းမှာတခါတည်းကိလေသာမိတွေဟုံးတော့ပြီးဒီကလာမှာတက်ကတခါမှရှူလိုက်တဲ့အခါကျတော့မိဘွားတွေမပိုင်ကံကောင်းပဲခင်ဗျာရိပ်မိဗလားအတော့မဆိုးဘူးလားဒါရင်တော့ပြင်ဒကာဓမ္မတွေဒီကဘယ်လိုလှည့်ကြမလို့ဗျာအဲမိမိခန္ဓာပဲလှည့်လိုက်စမ်းပါ သဘောကျလားမိမိခန္ဓာပဲလှလိုက်တော့သစ္စာတရားနာထားတဲ့ပုဂ္ဂိုလ်တော့ကိလေသာရှိက6ဥက္ကမောသစ္စာတရားနာထားတော့ကိလေသာရှိ6ပါဗျာဓမ္မနာရလည်းရှင်တယ်ခင်ဗျားတို့စောစောလေးသစ္စာလေးနှုံးသွင်းပြီးတော့မှရှုပြလိုက်သဘောကျလားအဲသစ္စာတရားနာထားတော့ခန္ဓာကိုယ်ကြီးကဘာဖြစ်နေသလဲကိလေသာရှိ6တယ်အဲ့ဒီအချိန်မှာမဉ္ဇဏ်နဲ့ခန္ဓာကိုယ်ကြီးကြည့်လိုက်ဆိုတော့မဉ္ဇဏ်နဲ့ကြည့်လိုက်တော့ဘာဖြစ်သွားမလဲ လောက်ပါဘူးပြောင်းတော့မင်းကဒုက္ခသစ္စာပဲလို့သုံးမဲ့ချိုက်တဲ့ခါကျတော့ခန္ဓာကိုယ်ကြီးပျောက်ထွက်မတော့ဘူးပျောက်ထွက်သွားတာဒီတရားတော့မမင်းနဲ့ရှိုးလိုက်တဲ့ဒုက္ခသစ္စာကြီးပျောက်ထွက်သွားမှန်ပါပါသဘောကျအဲ့ဒါဒုက္ခသစ္စာကြီးပြောက်ထွက်သွားတဲ့အခါကျလို့ရှိဖြင့်ဘုန်းကြီးတရားဓမ္မတွေမှာတသံတရားလုံးခန္ဓာကြီးကအသိခန္ဓာကြီးအသိဆက်နေတာကြီးဥက္ကမဘာဖြစ်သွားပြတ်သွားဒါဖြင့်အသိလွတ်သွားတာဒါဖြင့်အသိလွတ်သွားတာ တာဝကဖြစ်သွားတာဘုရားကြီးတာဝကသောတာပန်သရဂံဖြစ်သွားတာအနာဂံယန္တာကြောင့်ဖြစ်နိုင်တဲ့သဘောရောက်သွားတာမသေးကြဘူးလားအဲခန္ဓာတကာပျောက်သွားတယ်ဆိုသောတာပန်ဖြစ်တဲ့ရောက်ပြီလေးကလာပျောက်တော့ဥက္ကမကုံရောပေါ်ပြယန္တာဖြစ်ရောရှင်းမလားဒါပြန်ဒကာရမတွေနီးသလားဝေသလားလို့မေးလိုက်တယ်နိဗ္ဗာန်နီးရနဲ့ဘာဖြစ်လို့တုံးတော့မေးလို့ရှိရင်ဖြင့်ဒကာရမတို့အလှဲ့လွဲနေလို့မှန်ပါပါဗျာအနာကလည်းလွဲအလှဲ့ကလည်းလွဲပါဗျာ အနာဝသစ္စာတရားမနာမိတပတ်ကြလားနှလုံးသွင်းကလည်းဒကာဓမ္မတို့အစ္ဆဒနှလုံးမသွင်းမိပြင်ဘက်ကိုဒကာသားသမီးဆွေမျိုးညာဒကာဘက်ကိုသွားနှလုံးသွင်းမိနှလုံးသွင်းကလည်းလွဲတပတ်ကြလားတရားနာကလည်းနှလုံးသွင်းကလည်းအိုးအလွဲကြီးလောက်တာပြဒီလောက်ကြံနေတာတော်တော်သေး ဒီခန္ဓာလေးတွေတော့ဝေခင်ရတော့ဝါဖြူဖြူနဲ့တရားနာလေးလာနိုင်တာတော်တော်သေးပါပါ။နှမလာနိုင်ဖို့တောင်အချိန်မရှိတော့ဘူး။ဘာလို့တော့လို့မေးတဲ့အခါကျအလွဲကြီးလုံးနေတော့သိချင်းသူသိမဲ့ဘက်ကကတ်ကတ်နေတယ်။မကတ်ဘူးလား။အဲအခုဒီလောက်သားရည်လေးနဲ့တရားပွဲမှာအင်းတရားဓုလေးရကြံလို့ဒါလေးနှစ်ခုခုကြားပြန်တော့တော်ပဲတော်သေးရဲ့လို့ဥက္ကမောဆိုပါသေးတယ်။မှန်ပါပါဗျာ။ရှင်းမလား။ရှင်းပါပါဗျာ။အိုးနှမလို့ရှင်းမယ်ရွာရင်တယောက်တယောက်လက်တို့ပြီးဒီကလား။ အပူသေးပူသေးချင်းများညှိပြီးဆွေးနွေးပြီးမြေကြီးများပြိုင်ကြခေါင်းချင်းများဆိုင်နေတယ်တပုံကြီးများအတော်ဆိုးတာကမဆိုးဘူးလားအတော်ဆိုးတယ်တော်ဆိုးတယ်ဒကာဓမ္မတို့အဲ့ဒါအစ္ဆတလည်းမလဲဘူးသစ္စာလည်းနှလုံးသွင်းဘူးသစ္စာလည်းနှလုံးသွင်းအစ္ဆတလည်းမလဲတော့တခါတည်းလောင်းနေလိုက်တဲ့ဖြစ်ချင်းဟာဒကာဓမ္မတို့အနာရှိသေးရဲ့လားမရှိပါဘူး ပောက်တဲ့ဆေးလိုက်ကအရသာများပါသေးလားစားတဲ့ဓမင်ကမြို့ကြလိုက်တာသိလိုက်သေးရဲ့လားဘယ်ရင်သိလိမ့်မလို့မြတ်ဒီလောက်ထိအောင်ဆိုးရနေတယ်ဆိုတော့ပေါ်ပါလားဥပါကြီးဒါတွေကတော့ရိုးနေပြီဆိုကြတယ်ရိုးပါပြီအမလေးတရားဓမ္မတို့ဒါဖြင့်ဒီကရှိရပြောင်းပါအောင်ဗျာနော်ဘယ်တရားနာရမလဲနှလုံးသွင်းတဲ့အခါဘယ်ဘက်လဲရမလဲမိမိခန္ဓာကိုယ်ရဲ့ဖြစ်ပြဘက်ကိုလှည့်ပြီ ဖြစ်ဖြစ်ဘက်ကိုလဲပေးလိုက်လို့ရှိရင်ဖြင့်သစ္စာတရားနာတော့ကကိလေသာအစေး6လို့မိရှုလို့ကောင်းတဲ့အထည်ဖြစ်ပါပြီ။တပည့်ကြလား။နောက်နှလုံးသွင်းမှန်တဲ့မဲ့နဲ့ကြည့်လိုက်တဲ့အခါကျတော့တခါတည်းခန္ဓာကိုယ်ကြီးမလိုချင်တဲ့ညာရောက်ခြင်းကြောင့်မလိုချင်တဲ့မဲ့နဲ့မြင်လိုက်တဲ့အခါကျတော့မလိုချင်လို့ကိုပျောက်ထွက်သွား။တပည့်ကြမလိုချင်လို့ဘာဖြစ်သွား။ပျောက်သွားတဲ့အခါကျတော့ပျောက်တာပါသစ္စာ။ပျောက်တာပါသစ္စာတော့ ပျောက်သွားတာကလေပျောက်သွားတာကဒုက္ခသစ္စာပေါ့ကွာသဘောကျလူရှိတယ်မဒီတခါတည်းတုံကြီးမိရှုလိုက်လို့ပျောက်သွားတာဒုက္ခသစ္စာအဲ့တော့ပျောက်သွားတော့ကိုအော်တို့ကဖြင့်ဒုက္ခဟူသည်မရှိဘူးဆိုပြီးဒီကလာအဲ့ဒီဒုက္ခမရှိတာကိုနောက်ကမဉဏ်ကမသိဘူးလားအဲ့ဒီအသိခံရတာကမှနေရတာသစ္စာရှင်းမလားရှင်းပါပါ အဲပျောက်သွားတာကတော့ပြင်ဒုက္ခသစ္စာပဲနောက်အသိခံရတာကနိရောဓသစ္စာဆိုတော့ဒကာရမတို့ဒီကရှေ့ပြင်ခမည်းတော်ရွာသုံးရက်သုံးမြို့သုံးပေါ့ဗျာအရေးရှိလက်တို့ပြီးပူဇော်ရှာပြောချဒီသွားတယ်ဥက္ကမောင်ကုန်းဖြုတ်ဖြုတ်ထိုက်ဘူးလားမဖြုတ်တယ်လို့ရှိရင်ဖြင့်ဩကိုကိုကိုမီးလောင်သေးခြင်းလို့ဒီလိုပဲရမရတချို့တရားဓမ္မတွေကသားတဲ့တွေတော့သားမီးလောင်တယ် သမီးတက်တွေ့တော့မင်းမင်းတော့ကို့အတွက်ရှင်ရင်တော့ရေးတွေ့ပြန်တော့ကိုကိုကိုကြီးသူများလောင်နေမိကိုဒကာဓမ္မတွေမလုပ်တတ်ဘူးကိုကိုကိုလောင်နေမိကြီးကျိုးဆက်တတ်တယ်ဆိုရင်ရောသဘောကျအဲ့ဒါနဘူးပေါ်လက်တင်ခင်ဗျားတို့ကကိုကိုမိရှုမဲ့ဇက်ခင်းတော့မလို့ဆိုတော့သိနေပြီဘုန်းကြီးတို့ကနဘူးပေါ်လက်တင်ဘာလို့မလို့ထင်တော့ခင်ကိုကိုမိရှုမဲ့ဖြစ်မှဖြစ်ရလေခင်ဗျားတို့သူ့ဘာသာမျိုးလားဗျ ဟုတ်ဘူးလားသူဝါဒဆိုလို့ရှိရင်သူများမရှိပါရေးပြီဗလားအမတမဒကာရမတဲ့ဆိုရတယ်ဆိုနောက်တော့အတို့မျိုးကဟေးနိဗ္ဗာန်ရောက်တဲ့မျိုးသူဝါဒမျိုးမဟုတ်ဘူးကွာတခါလဲဆိုရင်ခုကလည်းတင်ကိုကိုမရှိတဲ့လုံမလုံးနဲ့ရိပ်မိဗလားဒါနာအောင်ပြောတာလားအမှန်ပြောတာလားအဲငခုကလည်းတင်လို့ရှိရင်ဒီကရှိကိုမျိုးကိုပြန်ပြီးဒီကလာငဲ့ပါဦးတို့ကဖရာမျိုးกว่า သဘောကျလားသူ့အစာမျိုးမဟုတ်ဘူးကွာလောက်ပါဒကာဓမ္မတို့ရဲတင်းနဲ့မလို့ရဲဘူးလားအဲ့ဒါခင်ဗျားတို့ကဖော်များရှာလိုက်သေးတယ်။အော်ကလေးတွေအိတ်လိုက်ကြတာဘာမှမတွေးတတ်ရှာဘူး။သူကမိမရှို့တာသေးပဲဘူး။ရိမ့်မိဗလား။ကိုကကိုကိုကတော့ပြန်ခွန်စင်တောင်းကိုကိုကိုမိရှို့နေပြီကလေးတွေအိတ်တာအဲကိုနဲ့အတူတူတိုင်မမော်တိုင်မက်တွေကအရင်အိတ်သွားလို့ရှိရင်ဥက္ကမောင်ကျေနပ်ကြလား။မကျေနပ်ဘူး။ဘာဖြစ်လို့လဲသူကဇာမျိုးတွေထွက်သွားလို့လား။ ရင်းမိဗလားအတော်မဆိုးဘူးလားတပေါ်ကြဗလားဒီကရှိဒါဖြင့်ဒကာရမတို့ဘာလုပ်ကြမှာတုံးဗျကိုကိုမီးရှို့တဲ့ခိုင်းပဲဝင်မလားမီးသိမ့်တဲ့ခိုင်းဝင်မလားမီးသိမ့်တဲ့ခိုင်းဝင်မလားတပေါ်ကြဗျနော်အမီးသိမ့်တဲ့ခိုင်းဝင်လို့ရှင်သစ္စာတရားနာခန္ဓာကိုယ်ကြီးအစိတ်ချအောင်လုပ်တပေါ်ကြအစိတ်ချပြီးကာလမဉဏ်နဲ့ဒီခန္ဓာကိုယ်ဒုက္ခသိအောင်လုပ်ပလိုက်ဥက္ကမောင်ရမပြီးသေးဘူးလားအဲ့ဒီလိုပြီးသွားတဲ့နေ့ဟာ ဒကာရမတို့ပေရကောပရိသပါဠိတော်မှာသေသေးချာချာလာတယ်မှန်ပါဗျာသေသေးချာချာလာတယ်နော်မှန်ပါဗျာ gain ဒါဖြင့်ဒါဘယ်အချိန်တုန်းလို့ငွေဖို့လိုလာတယ်တဲ့ပေရကောပရိသဆရာနန္ဒာကအခုဒီနှစ်ခုဟာလောက်တော့လောက်ရတာမှာဘယ်အချိန်များလောက်ရမှာတုန်းဆိုတော့ဒကာရမတွေတဲ့ဘုရားလက်ထက်ကကြည့်ပါတဲ့ဒကာရမတို့ဟိုဟေမာတို့ဘုံခွန်ဆင်းဘဝနေပြီးသတ္တဂိရိတို့ဟေမဝဒတို့က ဘုရားခင်ဓမ္မစကြာဟောနေလို့ဟေမာတို့တိုက်ပေါ်မှာသူတို့နှစ်ယောက်သွားပြီးတဲ့ကောင်းငင်မဆုံးပြီးသစ္စာတရားတွေမပြောကြဘူးလားမှန်ပါပါအဲ့ဒီပြောတော့သစ္စာတရား तू မနာရဘူးအဲ့ဒီမှာခန္ဓာကိုယ်မှာ तू ဘုံဘောကနေပြီးဘုံခွန်ဆင်းကနေပြီးသူခန္ဓာကိုယ်ပြန်ပြီးနှလုံးသွင်းလိုက်မှန်ပါပါအဲ့တော့မိမတဲမှာဒကာဓမ္မတို့ तू အရင်ဆုံးသောတာပန်တည်တယ်ဆိုတော့သိကြပါလားသိကြပါပါကဲဟိုနှစ်နှစ်ယောက်ကဘာအကြောင်းပြောနေတာ အဲသူကနှလုံးသွင်းလိုက်တာကလည်းခန္ဓာကိုယ်ပဲနှလုံးမသွင်းလိုက်ဘူးမှန်ပါဘူးကဲသစ္စာတရားနာပြီးကြိုက်ဘုံ90ဘောကနေခန္ဓာနှလုံးသွင်းတာနဲ့ဟေမာတို့တခါတည်းကိစ္စပြီးတော့ဖယားနဲ့တောင်မတွေ့ဘူးမှန်ပါဘူးဥက္ကမောင်တွေ့သေးလားမတွေ့ပါဘူးသိကြပါလားသိပါပါအဲ့တော့ခင်ဗျားတို့ကဖယားနဲ့တွေ့ဖို့ဒီလောက်အရေးမကြီးဘူးသစ္စာနဲ့တွေ့ဖို့ကအရေးကြီးတာမှန်ပါပါ တပည့်ကြလားကြပါဘူးဥက္ကမဘာရေးကြည့်သစ္စာနဲ့တွေ့ကိုရေးကြည့်ပါဘုရားနဲ့တွေ့ဘူးလားရေးကြည့်ပါဘူးဥပကကြီးဘုရားနဲ့တွေ့တာသစ္စာနဲ့မတွေ့လို့ဟုံကြောက်ကြလို့ဇာဝါနဲ့အိမ်အောင်ကြလို့မနှဲမောင်းထုတ်လို့ဟမ်မှန်ပါပါနေမြင်ဗလားဘုရားနဲ့တော့မတွေ့ဘူးလားတွေ့ရလားဘုရားနဲ့တော့တွေ့သစ္စာနဲ့ကတွေ့ရလားအဲသစ္စာနဲ့မတွေ့တော့ဒကာရမတွေရောက်ကြလိုက်တဲ့ဟိုအမဲတမ်းသွားဖြစ်နေတယ်ရင်းမြင်ဗလားဘာဖြစ်ဘာနဲ့မတွေ့တယ် တွေ့ပါဘူးအဲဘုရားနဲ့တော့တွေ့ပါဘူးအမှသူရှင်းဆိုတွေ့တာပေါ့ပြန်ဆွဲကြည့်တဲ့တော့ဥလိုက်သေးဥက္ကမောင်သူပြန်ဆွဲကြည့်နေသူနဲ့ဘယ်သူကဥလို့သူပါဘူးဘုရားနဲ့တွေ့တာဘာပြောလဲသူဒီကြွတမ်းမွန်ရသရုံဆိုတာကအဖြစ်မထွက်သေးဘူးလားအဲဘုရားနဲ့တွေ့냐သလဲသစ္စာနဲ့မတွေ့လို့ ရှင်းမလားဒါနဲ့မတွေ့တော့ကဲခင်ဗျားတို့အခုသစ္စာနဲ့တွေ့ပြီမဟုတ်လားသစ္စာနဲ့တွေ့တော့ခန္ဓာကိုယ်လှည့်ရုံပဲရှိတော့ဣဇဒခန္ဓာလှည့်လိုက်လို့ရှိရင်ကိစ္စမပေးဘူးလားအဲ့ဒီဒီမှာဘုရားခင်ကိုရမေကြီးကလည်းထောက်ခံချက်ပေးတယ်ဥက္ကမောင်ကြီးအကျင့်ပုဂ္ဂိုလ်ဟာတဲ့သစ္စာတရားမနာဘူးသစ္စာတရားရဲ့အဓိပ္ပာယ်လဲ तू မသိတော့ဘူးဆိုရင်ဖြင့်ဘယ်တော့မှနှောင်းသွင်းပြတော့မှာမဟုတ်ဘူးတဲ့ အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ရလိမ့်မယ်တော့ငါဘယ်တော့မှမဟုတ်ဘူးပါဘူးကွာဟောပယ်ချလိုက်ပြီသစ္စာတရားမနာဘဲပုဂ္ဂိုလ်သူ့သစ္စာတရားကိုမနာဘူးတော့နှလုံးသွင်းကမှန်ပါဦးမလားမှန်ပါဘူးအဲ့ဒီလိုပုဂ္ဂိုလ်ဘယ်တော့နိဗ္ဗာန်ရလိမ့်မယ်လို့ငါဘယ်တော့မှမဟောဘူးဘူးကွာသိကြပါလားသိပါပါအကျင့်ပုဂ္ဂိုလ်ဒီကွာတဲ့သစ္စာတရားနာရတယ်နှလုံးသွင်းကလည်းမှန်တယ်အဲ့ဒီပုဂ္ဂိုလ်ကြတော့ဩသူတော်ဖြင့်နိဗ္ဗာန်သိကြပြီလို့ငါဟောတယ်ကွာမှန်ပါ ရိမ့်မိဗလားရိမ့်ပါဗျာဘယ်လောက်ရေးကြည့်လဲမှန်ပါဗျာတရားဓမ္မတို့ဟေမာနဲ့ပဲသိကြပြီမဟုတ်လားသိကြပါဘူးဘုရားနဲ့တွေ့ရလားမတွေ့ပါဘူးဘယ်ဘုရားပြန်ရွှေကြည်တွေဟောတော့မရှိသေးသူရှိမလာနိုင်သေးပါဘူးလာမှလည်းမဟုတ်ပါဘူးလာမှလည်းမဟုတ်ပါဘူးနတ်နှစ်ယောက်ကအပေါ်မှာစကားပြောတာသူကြားတာရှိတယ်ပါဘူးနတ်နှစ်ယောက်ကပဲတစ္ဆာပဲတစ္ဆာကိုဘုရားဟောနေတယ်ကွမင်းမလာလို့ငါလာချူတာ အစရသတ္တကိရိနဲ့ဟေမနောဟေမဝဒတို့ကသစ္စာစကားပြောနေကြတယ်သူသူ့ဘုံထက်ကနေပြီးတော့သူကအဲ့ဒါမကြဘူးလားအဲ့တော့သစ္စာတွေကနာတာပဲနောက်ခန္ဓာကိုယ်သူနှလှည့်ပြီးကြည့်လိုက်တော့နှလုံးသားကမှန်မသွားဘူးလားဟိုနာတော့ကကိလေသာ16နေပြီနောက်တည်းနှလုံးအစ္ဆဒနှလုံးသွင်းလိုက်တော့တခါတည်းခန္ဓာ ရေးရမိရှို့သလိုဟုတ်လားအဲမမင်းနဲ့ရှို့ပလိုက်တော့ဥက္ကမောခန္ဓာပြောက်ပြီခန္ဓာပြောက်တော့ဘုံဘော်တယ်မိမတွေကသောတာပန်တည်တာသူအရင်မကြဘူးလားသဘောကျအဲ့တော့ခမရတို့ဘာနဲ့တွေ့လို့အဲဘယ်လိုနှလုံးသွင်းလိုက်လို့ဘုရားနဲ့လည်းမတွေ့ရှာပဲနဲ့ဟိမမှာဘာဖြစ်သွားတယ်ဆိုတဲ့အိဗယ်ရှင်းလင်းသွားတာရှင်းပါပါဘုရားမရှင်းသေးဘူးလားရှင်းပါပါဘယ်လိုလဲရှင်းလို့ရှင်းပုံပြောကြစမ်းမအောင်သစ္စာတရားရှင်းပါပါဘုရား အဲခန္ဓာအစ္ဆရခန္ဓာလည်းနှလုံးသွင်းလိုက်နှလုံးသွင်းလိုက်တော့ဘယ်သူနဲ့မှမတွေ့ခင်ကသူ့သောတာပန်တည်နေတယ်တရားဓမ္မတို့အမတန်ပန့်တဲ့တရားဆိုတာအကိုကကလည်းဥက္ကမောင်လုံလောက်ပြီဗျာသစ္စာတရားနာတော့ကလည်းကိလေသာဆေးလျှောက်တယ်ဆိုတော့ဘာမှပြောစရာမရှိဘူးမှန်ပါဘူးဩဒါဒုက္ခသစ္စာကြီးပါလားသာ ဥရတို့တက္ကသိတို့ကိုမြတ်ရှင်တို့နှုံးသွင်းကြည့်စမ်းပါဒီအချိန်မှာဒုက္ခသစ္စာကြီးပါလို့သာဆုံးဖြတ်ချက်ချနေတဲ့အချိန်မှာဘယ်ရင်းကကိလေသာမလားဘူးလာပါမလားလာပါဘူးကိလေသာမလားတဲ့ကမမင်းနဲ့ မဲ့နဲ့အမှန်ကန်အော်ဒုက္ခသစ္စာဆုံးဖြတ်ချဖို့မလွယ်သေးဘူးလားဗျအလွယ်သေးတဲ့ပြန်လေဆုံးဖြတ်ချက်လည်းအမှန်ကြရပရိညင်းနဲ့ပိုင်းခြားချိုက်တဲ့ဒုက္ခသစ္စာပြောက်ထွက်သွားတာပဲဒကာရဏိရောဓသစ္စာဘဝနဲ့ပေါ်လာဘူးလားပေါ်ပါဘူး။ကိုင်းဒါဖြင့်ဒကာရမတို့အရေးကြီးတဲ့အချက်နှစ်ချက်ရိပ်မိကြဘာပါလိမ့်များဩဒါဖြင့်ဒါကိစ္စပြီးတယ်လို့ဒါကိစ္စပြီးတယ်လို့ဆိုတော့ဒကာရမတို့ခင်ဗျားတို့ ဘုက္ကံပါရမီဒီဆရာကောင်းသမားကောင်းနဲ့တွေ့ရတော့ကျုံကဆုံရတဲ့အရေးကြီးတဲ့ချက်ကြီးကိုလည်းအရေးကြီးသလိုတွေ့ရတော့အော်တော်တော်ထူးတယ်ဆိုတာကိုယ်အကြောင်းတော့ကိုသိကြတော့မှန်ပါပါတော်တော့ကိုထူးတယ်မထူးဘူးလားတရားတော်ကအမတန်ထူးပါတယ်တဲ့သက်သေသာရကနဲ့လည်းဥက္ကမောင် လုံလောက်ပါတယ်လုံလောက်ပါပါဘုရားကလည်းထောက်ခံချက်ပေးတယ်သစ္စာတရားမနာပဲနဲ့ကိလေသာ၆ခန်းနဲ့လို့မရှိဘူးကွာနှလုံးသွင်းမှမှန်ပဲနဲ့လေခန္ဓာကိုယ်ကြီးပြောက်တဲ့ နိဗ္ဗာန်ကိုရောက်လိမ့်မယ်လို့ငါဖျားမဟုတ်ဘူးမှန်ပါဘူးတပည့်ကြအဲ့ဒါသစ္စာတရားလဲနာတဲ့ပုဂ္ဂိုလ်မှန်ခဲ့လို့ရှိရင်ကိလေသာဆေးလျှောက်တော့ နောက်ဣဇဒခန္ဓာကြီးနှလုံးသွင်းမှန်လိုက်တဲ့အခါကျတော့နှလုံးသွင်းမှန်ဆိုတာကအနိစ္စကိုအနိစ္စနဲ့နှလုံးသွင်းမှန်တာပဲမှန်ပါဘူးဒုက္ခကိုဒုက္ခနဲ့နှလုံးသွင်းမှန်ပါဘူးအနတ္တအနတ္တနဲ့နှလုံးသွင်းမှန်ပါဘူးအဲအတုပကိုအတုပနဲ့နှလုံးသွင်းမှန်ပါဘူးဒုက္ခသစ္စာကိုဒုက္ခသစ္စာလို့နှလုံးသွင်းမှန်ပါဘူးအဲနှလုံးသွင်းမှန်သွားလို့ရှိရင်ဥက္ကမောင်ပြီးတာပဲတဲ့ရှင်းမလားရှင်းပါပြီကောင်းပြီဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေမှာဩသစ္စာတရားကိုနား အတွင်းအစ္ဆဒနာပြီးတဲ့ကလာအစ္ဆဒနှလုံးသွင်းလို့ရှိရင်ဖြင့်မက်ဖို့မရဘူးလို့ငါဖျားမောဘူးဆိုတော့လေထောက်ကန်ချက်ပေးထားတဲ့အတွက်ဥပမာဥပေးရတယ်ကွာရှင်းလင်းပြီးတဲ့ကလာပြတဲ့အတွက်လေငါတို့ဖြင့်ဒီဘဝမက်မရပါမလားကိစ္စမှာပြီးပါမလားဆရာသမားရှိတဲ့ကြီးညိုလေးစားတဲ့တရားတွေလည်းနေတိုင်းနာကြတယ်ဖင်းနေများဖြစ်နေသလုံးလို့မတွေးပါနဲ့မှန်ပါပါ ပရမအာထုတ်တော့မယ်ဆိုသစ္စာနဲ့ခန္ဓာကိုနှုံးသွင်းကြည့်လိုက်။ဩဒါရီအခုပေါ်လာဒုက္ခသစ္စာဘုရောဒါရီဒုက္ခသစ္စာပဲတန်ခိရိနာပိစုပါဒနဲ့ခန္ဓာပြီဒုက္ခသစ္စာဆိုတဲ့အတိုင်းဒုက္ခသစ္စာမှတပါဘာမရှိဘူးဆိုတာလေကိုယ့်ကိုနှုံးသွင်းပြီးတော့မှတခါလဲညာနဲ့ခန္ဓာကိုစိုက်ကြည့်ပေါ်လာဒုက္ခသစ္စာဖြစ်အောင်လှုပ်လိုက်။ရှင်းမလား။ပေါ်လာဒုက္ခသစ္စာအောင်လှုပ်လိုက်တဲ့အခါကျတော့ငကိုကကိုနာထားတဲ့တရားလေးကလည်းနားတဲ့ကမပြောက်သေးဘူး။ နှလုံးသွင်းကလည်းမှန်သွားပြန်တော့ဥက္ကမောင်ကိစ္စပြီးတယ်မှန်ပါပါဒါကြောင့်ဘုန်းကြီးအရင်တော့ကဒီဒကာဓမ္မတွေရောအားလုံးဒကာဓမ္မတွေသင်ထားတယ်ဘုန်းကြီးတရားဟောတဲ့အခါကျလို့ရှင်မများတို့ရိုးရိုးမနာကြပါနဲ့လို့သတိပေးလိုက်မှန်ပါပါနာကဘုန်းကြီးပြောတဲ့တရားကိုနာပါဉာဏ်ကခန္ဓာကိုလှဲ့ပါမပြောဘူးလားနားကပါတော့တရားနာတရားနာ သစ္စာတရားပဲသစ္စာတရားညာကပဲလေရအဲ့ဒါဒီတိုင်းအလုပ်လုပ်ပါဆိုတော့ဒီပါဠိတော်ကထောက်ခံတာဗျာဥက္ကမောင်ရိပ်မိဗလားဒီပါဠိတော်ကတာဝကပါရင်ဖြစ်ဖို့ရတာဝကဖြစ်ဖို့ရအရိယတာဝကဖြစ်ဖို့ရကွာတဲ့နှလုံးသွင်းမှန်ပြီးဒီကလာသစ္စာတရားကိုနာပြီးဒီကလာနှလုံးသွင်းမှန်ရင်ကိစ္စပြီးတာပဲဆိုတော့နာတော့သစ္စာတရားနာပေါ့ဗျာနှလုံးသွင်းကခန္ဓာကိုယ်ထဲမှာဖြစ်ပြနှလုံးသွင်းလိုက်လို့ရှိရင်ဖြင့်ဒါဒုက္ခသစ္စာဆိုတာ သေချာမသိရဘူးလားသိပါဘူးအဲဒုက္ခတော့သိတဲ့အခါကျတော့အားလုံးတရားဓမ္မတွေကိစ္စပြီးပြီဘူးလားပြီးပါဘူးဒါကြောင့်တရားနာတဲ့အခါနဲ့ဒီနီးနဲ့နာကြဆိုတာစိုးကြီးကလည်းသင်ထားပါတယ်မှန်ပါဘူးဥက္ကမသင်ထားတယ်မဟုတ်လားမှန်ပါဘူးနားရပါတော့နားပါဘူးနားဘုန်းကြီးဟောတဲ့တရားကိုနားပါမှန်ပါဘူးညာကအဲညာခန္ဓာကိုယ်လဲပါဆိုတဲ့ဥစ္စာယောနိတော်မနတိကာရကိုဟောနေတာနှလုံးသားမှန်ပါနှလုံးသားမှန်အောင်လို့ တရားဓမ္မတွေသေချာစွာပြောနေတယ်ဆိုတာပေါ်လာကြ။ကောင်းပြီကဖြင့်ဘုန်းကြီးတို့တရားဓမ္မတွေမှာဒီနေ့တပညာပြောက်တာရေးမရှိဘူးဒါမပြောက်စီနဲ့ဆိုတာဒါသိရဆဲရတော့မယ်။မှန်ပါဗျာ။ပြောက်မှဆိုရင်တယောက်တယောက်မေးပါတော့သေချာမေးရအောင် နော်။ဘာဘုန်းကြီးဒီနေ့ဘာအရေးကြီးပြောပါလိမ့်မလို့ဆိုတာဥက္ကမောင်းတာပြောက်မှဆိုရမဆိုရဘူးလား သူပြောက်တဲ့အချိန်ကစပြီးကာလခင်ဗျားတို့ခန္ဓာကိုယ်ထဲမှာကိလေသာဝင်ပေါ့လို့ဆိုပါပါဗျာအစေးတွေထူးကုန်ပြီထူးပါဗျာဘယ်နည်းနဲ့မှမမီးနဲ့ရှို့လို့လဲမရတော့ဘူးငရဲမီးရှို့တာခံနိုင်တော့တယ်ဆိုတာမှတ်ပြီတော့မှန်ပါဗျာဟုတ်ကဲ့မရိပ်ပြီဗလားမမီးရှို့လို့တော့မရပါဘူးငရဲမီးရှို့ပဲရပါဗျာငရဲမီးရှို့ပဲခံရတော့မယ်ဆိုတာသိကြပါလားသိပါပါဒါဖြင့်ကရမတို့နှလုံးသည် ဒီတာဝကပါရမီဉာဏ်ပြည့်ဖို့နိဗ္ဗာန်ရောက်ဖို့ကိုတင်းနံပါတ်ကဘာလဲတော့နှစ်နံပါတ်ကအဲနာတဲ့သစ္စာတရားကိုအစ္ဆရတဏ္ဍာနဲ့မှာတခါတည်းနာရနဲ့တူအောင်စိုက်သွားအောင်ငုံသွင်းလိုက်နှလုံးသွင်းနေတဲ့ပြိုင်တည်း ဒကာရမတို့အစေးလျှောက်တုံမီးရှိရတဲ့အတွက်ခန္ဓာပျောက်တယ်မှန်ပါဗျာကိလေသာအစေးလျှောက်တုံကိုမမီးနဲ့ရှိရတဲ့အတွက်ခန္ဓာပျောက်တယ်ဆိုတာသဘောကျမှန်ပါဗျာနေရာကြလိုက်တာဟုတ်ခမောကြီးမှန်ပါဗျာအမှန်နေရာကြပါတယ်ဒကာရမတို့အမှန်နေရာကြပါတယ်ဒါဖြင့်ဘယ်အချိန်လုံးလို့မေးတဲ့ခါကြလို့ရှိရင်ဖြင့်ဘုန်းကြီးကနေတိုင်းပဲသစ္စာမပါတဲ့နေ့တည်းရှိရလားရှိပါဘူးသစ္စာပါတာကြီးပဲနော်အဲ့ဒါသစ္စာပါတာကို သစ္စာနာတော့မယ်။အော်ခန္ဓာကိုယ်ထဲမှာဘုန်းကြီးကဒါအင်းဘယ်ဝိညာဉ်နဲ့ခန္ဓာဟောနေတယ်ဘယ်ဝေဒနာခန္ဓာဟောနေတယ်အဲ့ဒါလေးတွေကိုခမည်းတော်ကဖြစ်ပြတဲ့ဒုက္ခသစ္စာပဲလို့ကမှန်မှန်လုံးလုံးသွန်းလိုက်လို့ရှိရင်ဒီတရားပဲဆုံးသောတာပန်တရားကအနာဂံယနာဖြစ်တာကြီးပဲမဖြစ်မရှိပါဘူးတဲ့ ပါဠိတော်မှာလည်းဥက္ကမောင်ဒီတိုင်းလားမှန်ပါဗျာရိပ်မကြလားမှန်ပါဗျာဒါဖြင့်ဒီတဲ့ဒကာဓမ္မတို့ကျင်းတာလည်းမလိုတော့ပါဘူးဒီတဲ့ကျင်းတာများရှိသေးလားမရှိတော့ဘူးဆိုတဲ့ဥစ္စာအထူးသဖြင့်သိကြပါတယ်ကဲဒါဖြင့်ဒကာဓမ္မတို့တန္တရာရှိခဲ့တဲ့လက်တယ်ဖြင့်ဥက္ကမောင်ကောင်းကောင်းပေါ်ပေါ်ပေါ်ပြီပေါ်ပြီဒကာဓမ္မတို့သစ္စာတရားလည်းမနာဘူးဟိဣဇ္ဇတလည်းနှလုံးသွင်းမှုဟိ ဟောဒီနှစ်ခုတို့အချော်ကြီးချော်ပြီးကြတာတကယ်လက်နဲ့ကောင်းကိုပဲတခါမှမရဘူးလို့ အပြောက်ကြီးပြောက်လို့အနစ်နာခြင်းနစ်နာခဲ့ရတယ်ဆိုတော့ကိုမြတ်ဆိုလို့ရိပ်မိရောပေါ့ရိပ်မိပါလားဒီပြင်ပြောက်တာဘာမှရေးမကြည့်ပါနဲ့ဒီလိုရင်းနှစ်ခုပြောက်သွားမှာဥက္ကမောင်ရေရေးကြည့်ထားစမ်းပါမှန်ပါပါပေါ်ကြပါလားဒါဖြင့်ခေါင်းကဟေမာပြင်းနှက်ပါလားပြင်းပါပါအင်းသတ္တဂိရိနဲ့ဟေမဝဒတို့ကသူဘုံမော်လာဟောတာလားသူတို့ကသူတို့စကားပြောနေတာလားသူတို့ကပြောတာအဲ့ဒါသူကနေပြီးသစ္စာတရားနားနေတာပါအောက်ကသစ္စာတရားနားနေရတော့ तू ဟာ ခိုးနာလည်းမဟုတ်ပါဘူးသူတိုက်ဆိုင်တော့သူတို့ကသူတို့ပြောလို့ကိုယ်ကကြားတာရှိတယ်အဲ့ဒီအချိန်မှာသူဒီဘုံခေါ်တဲ့ပေါ်မှာဥက္ကမောင်ခန္ဓာလှည့်လိုက်တယ်ခန္ဓာနှောင်းသမောင်မလှည့်လိုက်ဘူးလားလှည့်လိုက်တာဟေမှာဘာဖြစ်သလဲဟိုအဲ့ဒီတော့သူ့တဲ့ဥတဲ့လူများရှိသေးသလားရှိပါဘူး gain တရားဓမ္မတို့ဒါ ဘာပါရမီနဲ့နဲ့ဘာများလှုပ်သေးသလိုမေးလို့ရှင်ဘာမလို့ခုကုသစ္စာတရားနာပဲခုနှလုံးသွင်းတက်ရတာပဲအခုနှလုံးသွင်းတက်တာနဲ့အခုဘုံကွန်ဆန့်ပေါ်မှာအခုကိုယ်ပဲပဲလေးပါးတကားပေးတဲ့သောတာပန်ဖြစ်တာပဲသိကြပါလားသိပါပါဘယ်ဘာများလှုပ်သေးသလဲ ဒါဖြင့်ဒကာရမတို့ဒီနှစ်ချက်အတော်မိတယ်ဆိုတာကိုသိကြပါလားသိပါပါအဲ့တော့ပေတကောပရိသပါဠိတော်ကလည်းဥက္ကမောင်ဒီတိုင်းလားမှန်ပါပါဘုရားကထောက်ခံရပေးလိုက်တယ်ကအစေးရှိတဲ့သစ်တုံမီးရှို့ခြင်းလောက်ရှို့တနေ့လုံးရှို့မရဘူးကွာမှန်ပါပါမပြောဘူးလားပြောပါအစေးမချောင်းအောင်လုပ်ပြီးမှမီးရှို့ခဲ့တယ်ရှိတော့တဲ့မီးရှို့ခြင်းနဲ့မီးရှို့ခြင်းအကြောင်းမှန်တယ်လို့မဆိုရဘူးလား6တာမီးရှို့ရင် မိရှုရင်လောင်းမှာပဲမလျှောက်တာမိရှုနေရင်တော့အဲ့ဒီတိုင်းပဲတဲ့မင်းတို့ဒီသစ္စာတရားနာရမှာကိလေသာအစေးက6ပါတကွာတပည့်ကြသစ္စာတရားနာရမှာနိမုတ်ခန္ဓာကိုယ်ထဲမှာတခါတည်းကိလေသာတွေကပြန့်နှံ့ပြီးဒီကလာ ။အမျက်လုံးနဲ့ကိလေသာပေါ်လိုက်နားရင်ကိုအဲကိလေသာတွေကတွေကကိုယ်ပေါ်မှာကိုအဲအကုန်ပေါ်လာတာပဲကိုယ်ပေါ်မှာပဲကိလေသာတွေကဟိုနေကနှွေးတယ်ဆိုဟိုနေကတဏှာပေါ်တာပဲအဲဒီနေရာအေးပြန်အေးကြတယ်လို့အေးတဲ့နေရာတဏှာပေါ်တာပါဇက်ကလည်းတော့ကြဟိုကဆက်ရှင်တရားဆက်ရှင်ပါဇက်ပေါ်တဲ့တဏှာတွေကလာလိုက်မျက်လုံးတွေကလည်းဟိုကကြီးကောင်းတဲ့တရားခင်နေဆက်ရှိတဲ့နားထဲမှာလည်းကိလေသာဆေးတွေကအပြအနာခန္ဓာကိုယ်တစ်လုံးလုံးမှာလျှောက်ရှိမရှိပဲဘူးလားအဲ့ဒီအသေးတွေကဘယ်တော့မှမချောက်တာဘူးအကုန်လုံးဒုက္ခသစ္စာ ဩသံခိတ္တိနာပြစ္စုပါဒနိုင်ခန္ဓာပြီးဒုက္ခသစ္စာလို့ဆိုလိုက်တော့မှအစေးတွေကဘာဖြစ်ကုန်အင်းဘယ်နေရာကြံသေးလဲအဲ့ဒီမကြောက်တဲ့မကြံတဲ့အချိန်ကြမှာခင်ဗျားတို့ကဝိပဿနာလုပ်နဲ့နှလုံးသွင်းပြီးခန္ဓာကိုယ်အတွင်းကိုနှလုံးသွင်းလိုက်သစ္စာတနှလုံးသွင်းလိုက်တဲ့အချိန်ကြတော့မှဩဒုက္ခသစ္စာတကယ်ဒုက္ခအစေးရေမျောဘူးဆိုပြီးဆုံးဖြတ်ချက်ချလိုက်တော့မှဒုက္ခတွေချုပ်ပြီးခန္ဓာပြောက်တယ်ခန္ဓာပြောက်တာဘာသစ္စာ အဲပျောက်တဲ့ခန္ဓာကဒုက္ခသစ္စာပျောက်လို့စားထိုးလာတာနိရောဓသစ္စာဆိုတာသိကြပါလားဩဒါဖြင့်ဘယ်နဲ့ကြောင့်ပျောက်လွယ်ပါလိမ့်မလို့ဆိုတော့အစေးမရှိတဲ့ခန္ဓာသစ်တုံးဖြစ်လို့မိရှုလို့လွယ်တယ်ရိမ့်မိပါလားဒါဖြင့်ဓမ္မတို့နှလုံးနဲ့ဒီနိညာဟောတယ်တလုံးကပါပါလိမ့်နောက်တလုံးကပါပါလိမ့် ဒါဆိုရင်နိဗ္ဗာန်ရပြီသောတာပန်သရဂနာကယန္တာဖြစ်ပြီဆိုတော့သိကြပါလားဒီနှလုံးထဲတော့ဖြောက်ပြင်တော်ပါမလားဒါလေးလေးစောစောသိစားမယ်သိသိရမယ်ပစ္စည်းဆိုတာကိုရှင်းလင်းမလားရှင်းပါပါကဲဒါယနေ့ဒီရင်တော်ကြစို့